ကျော်6ရက်နေ့ဤမင်္ဂလာရှိသောနန္ဒခင်ချိန်ခါကာလ၌တနိတာကာလမင်္ဂလာတရားများဇက်တိုက်ဖြစ်ပေါ်ရာနိဒံဖွင့်သောအဖြစ်စိတ်ကလေးတွေကိုနူးညံ့စွာထားပြီးဩကာသဆို၍ကြော့ကြ များစုပ်ယတနာသံဃာများစုပ်ယတနာတိဟုသောယတနာမြတ်သုံးပါးနှင့်ဆရာမိဘနာတာငါးပါးခင်မုန်းကြီးဆက်ပါတို့အားပြမမိတော်ကြည်ပါစေအပြင်းမရှိသောကောင်းမှုချမ်းသာဖြစ်ပါစေဤနဲ့တွေ့ဖြင့် ယုတိစွာရှိခုခြားရတဲ့နာဝဇာတက္ကသမနာမကာရဝကုတုကစေရနာခြေကတို့ကြောင့်ငရေဒိဋ္ဌံပြိတ္တာသူရကဝုစွာသောပေလီပါတတ္တန္တရာကာရောကန္တရာကဒုဝိကန္တရာကောက်စွာသောကသုံးပါငရေဒိဋ္ဌံပြိတ္တာသင်ညတ auba pesia dtrị dị wukere auchuado ya bi seba yee maime zọụtọko mgha na aụ ụtọ mzoucuado ya nbi ha ba ala wibdiga wipdi b oha wiibdi uberiwibd uchuado wiipdidi ya dba yadibiadn baha badna arụ ọha adana ဒေဝီပြာဒနာတိလပြာဒနာဟုစွာသောပြာဒနာတရား၅ပါးတိယမိတောယောဂ32ပါးလေးကြောင့်ဖြစ်သောယောဂ32ပါးတလိကမိတောယောဂ32ပါးဟုစွာသော96ပါးသောနာယောဂဝေဒနာဘုဗ္ဗနာနုဒတိ38ပါးအပရဏာနုဒတိ44ပါး တဏှာဖြင့်ဥစ္စရာဒိဋ္ဌိခုနပါသတ္တရာဒိဋ္ဌိ55ပါးဟုဆိုအပ်သော62ပါးသောမိစ္ဆာဒိဋ္ဌိတို့မှခါခါသိကိလွန်ငြိမ်းညာဝေးကွာကြ၍အသက်ရှင်နာခြင်းကျမ်းမာချမ်းသာခြင်းစရှိသောအိဋ္ဌမင်္ဂလာကောင်းမှုပြပြနှင့်မဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုလွယ်နိုင်ညာ ပါစေယမတိအန္တာရဘုဒ္ဓဒုက္ခတောမောစနထာယတိတရဏိနပဟမေတ္တာဘုခင်ကမအထင်္ဂတမနာကတံ ဥပောတထသီလံသမာဓိယာမရှင်ဘယတပိတော်များသည်ဩနာတေယေသန္တရာဝတ္တုကပေတို့မှကင်းဝေးယာမံမြတ်နိဗ္ဗာန်ကိုဤတန်တောက်တာ လွတ်လာကြ၍ဗုဒ္ဓမြတ်ဖရာရင့်ညထားသောသုံးမတရဏဂုံမေတ္တာချုပ်သည့်ရှစ်စုံသောသီလမြတ်ကိုအတိတဖန်ခံယူခြင်းသောသောက်ပြပါကုန်၏ ရှင်ဘုရားအပမဒေနအမ္ပါဒေထဘုရားကပြောက်ကိုမပြောက်ဘူးမဟုတ်တာကြီးကအာမပန္တိဆိုပြီးတာအဲတော့တရဏဂုံရှိသာကရောချင်းတရဏဂုံသီလဆိုတာ အဲ့မှာကြော့ချင်းဆိုတာတရဏဂုံဆိုတာဘာသာရေးမဟုတ်ဘူးဘာသာရေးဝင်ပါလို့ပြောခဲ့ပြီးပြီဘုရားဘာသာနဲ့တကွင်းနဲ့ဝင်ရောက်ရဲ့အမှုထမ်းမယ်ဒါတော့ဘာသာရေးအယူအထလောက်တာကိုခေတ်ကာလအလုံးနဲ့နိုင်ရှင်ပြီးတော့အမှုထမ်းတယ်တဏိဗုဒ္ဓဘာသာဝင်ကောင်းတယောက်ဖြစ်ဖို့ ဘာသာရေးနယ်ပယ်စကြက်မှာဝင်ရောက်မယ်ဆိုရင်ဖြင့်ဒီရှိခိုးခြင်းတရဏဂုံဆောက်တည်ခြင်းဆိုတဲ့ဝင်ပေါက်ကဝင်ရဘုရားမဝင်မဲ့ဘလို့မှမဖြစ်ဘူးဒါကြောင့်နဲ့ဘုန်းကြီးတို့ခနေ့ဗုဒ္ဓဘာသာအစဩကာသကလို့ပြောရမလို့ဖြစ်တယ်ဒါလေးသမီးမြေမြေကလေးတွေမွေလာကြ အရွယ်ရောက်ရင်ဘိုးဘွားမိဘသူမျိုးများကဟဲ့ဩကာဩကာဩကာလုံးလိုက်တရုတ်တွေကြတော့ပိုင်ပိုင်ပိုင်ပိုင်ပိုင်ပိုင်လုံးလိုက်စသည်ဖြင့်ပြောကြအဲ့တော့ဘုန်းကြီးတို့တရားဓမ္မတို့အမြဲတမ်းယူဆိုပြီးတော့ကြော့ကြတယ်ဒီဩကာသကြော့ယူဆိုတာဘယ်ခေတ်ဘယ်ကာလဘသူတွေခစဖြစ်ပေါ်တာလဲလို့ အခြေခံကြကြသိဖို့လိုပါတယ်ဒါကြောင့်ယနေ့သမိုင်းသူတေတီတွေကမိမိတို့လက်လမ်းမီရအနီးကရှားပွေလိုက်တဲ့အခါမှာရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာပြည်တော်စုဝတိုင်းရင်းသားတွေလည်းကဩဃတာကတော်ဂျိုတိမွန်ပါသာကစပြီဖြစ်တယ်လို့ကောက်ချက်ချတယ် ဒါကြောင့်တို့များဆိုရာဩကာသပေကသပြေဖြစ်သည်တို့များဆိုရာဩကာသမွန်ငါစ၍ဖြစ်သည်တို့ဆိုနေရတဲ့ဩကာသဘေဘာသာကစဖြစ်တဲ့လေအေးမွန်မာသာကစဖြစ်တယ်သာသနာသမိုင်းကိုကြည့်ဒါနောက်ခေတ်ကာလပေါ့ ရှမ်းကချင်ကရင်ကရမွန်ရခိုင်မြန်မာပြည်တော်စုဘဝတိုင်းရင်းသားတွေမှာမွန်တို့ကအရင်ဒါကြောင့်နဲ့တချိန်ကရှင်အရဟံဇဓမ္မတတိလို့လည်းခေါ်တယ်အဲဒီရှင်အရဟံကမွန်ပြည်နယ်က

ကလေးဘဝပဲဆိုဆိုကလေးဘဝဆိုတာဥစဉ်ငယ်ဘဝအဂတိကပေါက်စာဘဝဓမ္မအမောင်မှုတော်မောလမြိုင်အဲ့ဒီမုံကြီးနဲ့မှာကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးနဲ့ရှေ့ထွက်ဓမ္မဂတိကဒါပေမဲ့ရှေ့ထွက်တော့မဟုတ်ပါဘူးနောက်ထွက်ထွက်ရတာများပါဘူးအဲ့တော့ကြီးကတတ်တော်ရွယ်ရင်တော့ ရှေ့ကနေပြီးတော့တရားမာများအပူဇော်ကတော့ခံပြီးတော့ဘုန်းကြီးတို့ကနောက်ပိုင်းကတရားဝဲပြီးအောင်ခေါ်ရပါဘုန်းကြီးတို့ဓမ္မဂရိကဖြစ်တာကျေးဇူးရှင်မဟာကြီးဆရာတော်ဘုရားကြီးကိုယ်တိုင်ရှိမြင်တော်မူတာပါနောက်ခေတ်အရေးအတွက်များလာတော့အရေးချင်းချင်းဆိုပြီးတော့ဓမ္မဂရိကစာမေးပွဲပေါ့လေအာယီဝက် နတ်တော်လာမာဇီရိတ်တာအပြည်ပြည်ဆိုင်ရာမာဇီဓမ္မွာပေါ့တော့ကွယ်မာဇီကွန်ဖရင့်ပေါ့အဲ့မှာလာတဲ့အခါမှာဝင်ရောက်ဖြစ်ဆိုတဲ့ဖြစ်ဆိုလိုတဲ့ပုဂ္ဂိုလ်များအဲ့မှာတဲ့နိုင်ဝက်အစံဟောပြရ ဖွဲ့ကသဘောကျပြီးတော့ရွေးချယ်ရေးပုဂ္ဂိုလ်တွေကလားရွေးချယ်လိုက်ရင်မဟာကြီးနယ်လက်ဓမ္မတတိကဆိုတာဖြစ်ရဘုန်းကြီးတို့လက်ထက်တုန်းကမပေါ်သေးဘူးအမိုင်းဥပေါ့အာဒါနဲ့ဘုန်းကြီးတို့ကမြင်းညာမှာသပြီးတော့တရားတော်မှာအထုတ်ပါရက်ပေါင်း90အထုတ်ရပါတဲ့နေရာကိုဆုံးကိုခံစားရ ခွက်နဲ့ဆုံးတဲ့ပကနဲ့စားဖို့နေနေတာကချိုးချင်းစပါနဲ့ဖတ်ပြီးဖတ်ပိုင်စားရအကိုလျှော့ကိုယ်တဝေကိုရှိကိုဆုံးကိုခံပြီးတော့မှအာထုတ်ရအဲ့လိုရင်90အာထုတ်တဲ့ခါကာလဆရာကခိုင်းရင်တော့တရားဟောခိုင်းဘုန်းကြီးတို့ကလည်းစလေးရရှိတာကိုဒါနဲ့ ဉာဏ်တရားများနာယူပြီးတော့တောင်းတွင်ဓမ္မဂရိကနေအပြင်ဟောရအဲ့တော့ဟောတော့ကျေးဇူးရှင်မာကြီးဆရာတော်ကြီးမြင်းညာမလိုင်းပခုတ်ကူတို့အဲမိထီလာတို့စတဲ့အညာဒေသတရားဟောကြီးနေရှိတော့ဖြစ်ွဲအနေအပြည့်ဘုန်းကြီးကိုခေါ်ပါလား

ဒီဥစဉ်လေးငါတည်ထက်လိုက်သူအောင်မြင်မှုလမ်းစာရှိတယ်လို့အဲ့လိုပြောတာအဲ့တော့မြတ်ဆရာတော်ဥသုံးကတပည့်တော်မှာဒီဒီပါတယ်ပဲခိုင်းစီတရားရှိပါတယ်တိခဏမူပါဆိုတဲ့ဖြင့်ဒါဖြင့်သူ့ကိုမာဒီနယ်နဲ့ဓမ္မဂရိကအဖြစ်ခါသည်မာဒီနယ်နဲ့ဓမ္မဂရိကလည်းထက်လိုက်နောက်တစ်ခုကမ္မထာမှာလည်းပဲခုကကမ္မထာသင်္นานတွေပါတယ်နဲ့လာရတယ် yaa yena ueya ie ya bii chinelaụzrọ pooirowepụ yara hụ bibụrsiarọ ụzọ ra aa ma ajisi arọji wụcaa oroo ကမ္မထာနာစရိယအဖြစ်နဲ့အတိမပြပြီးတော့ကမ္မထာဆရာတို့မှတ်တာဝိသုဒ္ဓိနဲ့ညာချင်းဆိုတဲ့စာနာဥပါပဋ္ဌာန်းဆရာတို့ကင်ရတဲ့စာအုပ်အဲ့ဒါတော့ပဋ္ဌာန်းစစ်တဲ့ဆရာသင်္နာအောင်မှကင်ရပါတယ်အဲ့ဒါဒါတော့ဘုန်းကြီးတို့ရဲ့သမိုင်းပြောတာပါဒါနဲ့နောက်ကကြတော့ ဆရာတော်ကြီးနိုင်ငံရကြွတော့ဘုန်းကြီးတို့ကအင်္ဂလိပ်စာမတတ်တာမလိုက်ရတာဘူးပဲတော့ဉာဏ်ရည်တာဒါဒါကြောင့်ဆရာတော်ဘုရားကြီးနဲ့သွားတဲ့အခါဆရာတော်ကြီးကပူဇော်ခံသီလပေးရင်ပေးပြီနောက်ကဘုန်းကြီးတို့ဟောရအဲ့လိုဟောတဲ့အချိန်ကကာလစာကလေးတကားလေးသုံးလုံးနဲ့အဲ့ဒီသုံးလုံးနဲ့ကိုဟောပြလို့ ဆရာတော်ဘုရားကြီးကသဘောကျအိုက်ရှိတယ်ဒီတော့မွန်ပြည်နယ်တွေမှာဆရာတော်ဘုရားကြီးတို့နဲ့လာရတယ်တန်ခါအပါတရားလောက်မနေ့ပိုင်းဆုံးခံကြွားတယ်ဆိုပါစို့မွန်မျိုးသမီးမျိုးသားများဒီကြီးငငယ်ပေါ်လေဝန်တော်ဝန်ဘိုးတွေနဲ့ဆိုပြီးတော့တန်ခါဓာတ်နဲ့မျက်နှာချင်းဆိုင်တာမျက်နှာချင်းဆိုင်တာလို့ဒီလိုတွေ့လိုက်တဲ့အချိန်မှာ အဲ့ဒီအထမ်းအရွက်ကြီးနဲ့ဒီတိုင်းပဲရတန်ဃာတရားကုန်နိဒံမလုံးမရှာတန်ဃာတရားကုန်အောက်တန်ဃာတော်ကိုကြည်ညိုတယ်လေဟုတ်သဗ္ဗသာရီရဲ့နောက်ကလည်းကွိချဲလဲကွိတော်တော်လေးဘာသာရေးဘက်ကအာမရဖြစ်ဖြစ်ကြဘာတွေရေးချင်းနေတယ်တော့မသိဘူးဘာသာကို ချေချင်းမြင့်မြင့်မသိဘဲနဲ့ဖြစ်ကြရသာလုပ်နေတာတော့သိချာတယ်အဲ့ဒါအဲ့ရှိပါသည်အဲ့ဒီလိုသာသနာသမိုင်းဥမာမွန်နေကအရင်ကိုကိုယ်ခွင်ရလို့ဆိုတို့များဆိုကြဩကာသဘေကသာ၍ဖြစ်သည်တို့များဆိုကြ ဩကာသမွန်ငါစာ၍ဖြစ်တည်းရှမ်းကချင်းကရင်ကရမွန်ရခိုင်များမှာပြည်တော်စုဘဝတိုင်းရင်းသားတွေထဲမှာဘယ်ဘာသာကဘယ်လူမျိုးကအရင်ကိုယ်ကိုယ်ဝင်ရတယ်လဲ အေးမုံလူမျိုးတို့ကကိုယ်ကွက်ခွင့်ရတယ်။ဒါကြောင့်မုံတို့ရဲ့ထင်ကရနေအပြင်ကြိုက်တာလားကြိုက်သူကြိုက်ပေါ်လို့ကြိုက်မျိုးကြိုက်ဒီရိုကြိုက်ခမီးစားတာကြိုက်ဆိုတာမုံလို့ဗမာလိုဖရာ။ဟောဆိုတာတရားဆန်းဆိုတာသံဃာ။အဲဒီကြိုက်ဆိုတဲ့နာမည်ကြီးရှိရင်ပြအဲ့ဒါဒါမုံတို့ရဲ့နာမည်။အဲ့ဒါဘုန်းကြီးတို့လည်းပဲအဲ့မုံပြင်းနဲ့သွားတဲ့အခါကိုရင်လေးတွေသံဃာဆိုပြီးသီလပေးသင်ဘူးလေ။

မြန်မာလူကြတော်ဘိဝရဏတိလိတနေသံဟုတ်တာပသာယိနောသတ္တရောဓမ္မဝဋ္ဌန္တိအာယုဝနောဒုက္ခမလားဒါကိုမွန်သာနဲ့ကြတော့အဘိုင်ဝရဏကြလိကြနိကြဝုဒိမ္ကြာယိနောကျွတလောင်ဓမ္မဝဋ္ဌန္တိအာယုဝနောသောက်ခေါမလားအဲ့တော့မှအောက်ကမွန်လေးတွေကကြိုက်ကြိုက်ကြိုက်ဒီပဲဘုရားဘုရားဘုရား ပေးပြီးတဲ့အခါကျတော့ဟောင်းသွန်လေးတသနာပါပွန်ချဆလောင်းဓမ္မောင်ရဲ့ချာမိုက်ဒုက္ခောကတဝါဆလောင်းနေတာမေဖွန်လေးတဲ့မွန်လိုသီလတောင်းညမအတာနေအပြင်တော့အဟံပါတိတိတရဏေနာပဟပစ္စသီလဓမ္မယာစာမိလောကကတ္တဝါတိလံဒေထနေပန္တိအဲ့ဒါကိုမွန်တာနဲ့ကြတော့ အဟောင်းဖွန်တိတိုက်တရဏသာပွန်ချဆိုင်လောင်ထာမောင်းရဲ့ချမိုက်အနုကောင်ကိုက်တော်ဆိုင်လောင်နေထမေဖွန်တိတဲ့ဟောဒုတိယမိတတိယမိမှာဒုတိယဝိုက်တတိယဝိုက်တူတူပဲအယနေမိကုတော်သရဏောကိုချမ်းဝိုက်ဓမ္မသရဏောကိုချမ်းဝိုက်သောဟောသရဏောကိုချမ်းဝိုက်ဒါကဗုဒ္ဓံတရဏကိစ္ဆာမိပြီးတော့ တိယဝိုက်ဘုရားသရဏံကိုချမ်းဝိုက်ဒုတိယဝိုက်ဓမ္မသရဏံကိုချမ်းဝိုက်ဒုတိယဝိုက်သံဃသရဏံကိုချမ်းဝိုက်ဆိုတာအနတိုက်ပဲတေဥရမဏိသက္ကမဏသာရိယဝိုက် အနာတိပါဒဝေရမဏိသိက္ခာပဒံသမာဓိယာမိအဲ့ဒါကိုမွန်တာနဲ့ဘယ်နဲ့တိုက်ပဲတဲ့ဝရုဏသောကမဏသမာဓိယာမွိုင်အာဒီနဲ့တဲ့နဲ့ဝရုဏသောကမဏသမာဓိယာမွိုင်ဆိုတာအဲ့ဒါမွန်တာနဲ့သွားတာ။ကိုင်းတော်ပြီ။ဒါကြောင့်ဘုန်းကြီးတို့သင်္ကန်းဆိုတာလဲမွန်မာလာကစပြ။သင်ဆိုတာရှင်ကန်းဆိုတာဝိဆရာဝတ် သင်္ဃာဆိုတာအရှင်သခင်တို့ဝတ်เสียဟောဘာရှင်နေဝတ်တာလဲတိုက်ပါရှင်ကပါရှင်နေလားမဟုတ်ဘူးသီလသမားဤပညာသိက္ခာသုံးပါးပိုင်ရှင်မြဝတ်တဲ့ဝတ်ဖြစ်လို့သူ့ကိုသင်္ဃာတဲ့ဒါမှမသာကသိညွယ်လာအယောက်သိက္ခာသုံးပါးပိုင်ရှင်မြဝဉ္ညာသင်္ဃာခေါ်လေသည်တဲ့ဟောဘုရားပြောတယ်ကနာဒါလည်းမမသာကစပြလာတာ အများကြီးပဲမွန်တို့ရဲ့ယဉ်ကျေးမှုသွားမောနောက်ကြတော့အဲ့ဒီကရှင်ဓမ္မတာတိဆုံးမရှင်အရဟံမြန်မာပြည်ကိုသူကြွလာတယ်မြန်မာပြည်အလဲပိုင်းအရိမတနာဆိုတဲ့ပေါက်ကံပြည်ခုတော့ပကံလို့ခေါ်အဲဒီမှာပေါက်ကံပြည်ပကံပြည်မှာဌိနအုပ်ချုပ်နေတာကအနောယထာ အဲ့ဒီအနောယထာမင်းထာရောက်တော့အနောယထာကလည်းပဲလူတွေ38မင်းကိုယ်ွယ်နေရတာမျက်စိစပမွေးစုမဟုတ်သေးပါဘူးတန်သမားဒီပညာမရှိတဲ့ဒီ38မင်းတွေကိုယ်ွယ်နေရဒီ38မင်းရဲ့သမိုင်းကကြည့်မယ်ဆိုရင်36ဦးအသေးသေးသေးတာတယောက်မှအသေးကောင်းနေတာမဟုတ် လူနာယောဂနကြီးနဆိုးတွေနဲ့ဓာကုတ်လန်တို့ရက်တော့လုံးမင်းပြမင်းနာကြာပြီးတော့သေချတနည်းလင်းဘူးမရဘူးပြီးသေတာအဲ့ဒါမကောင်းတော့ဘာမလဲလျှောက်တဲ့နေဝိုင်းခါတက်တဲ့နေတော့ရှိပဲဆိုတာလေးအုပ်ဘာမလဲရှိလို့ဖြစ်တယ်လို့36ထဲမှာတရားမင်းထက်လိုက်တော့မှ38မင်းလို့ဖြစ်တယ်သူရဲ့38မင်းသမိုင်း အေးသေးကောင်းသေးတာတယောက်မှမပါဘူးယောဂဗျာသူတွေနဲ့မင်းပြမေတ္တာသိလို့လင်ဘူးမယဘူးမိလို့အဲ့ဒါတွေနဲ့သေတာအဲ့ဒါကိုတို့လူတွေကနတ်ဆိုပြီးကိုယ်ကွယ်နေတာတော်တော်အုံတောင်းတောင်းရှိတယ်ချီချီမိမိဘာမှမသိပဲနဲ့အများလို့တာကိုက်ကိုက်ရှင်ပြင်းနေတော့ရဲတော့လို့အမတ်ဆိုသေးတာရဲတော့လို့တော့အုံတချလက်လာနဲ့တတ်စီဆိုသေးတာမင်းပြည့်နဲ့သေးတာ ခုနကခုနမဲတဲ့ကြီးဘယ်သူအမြင့်ပဲလောကကျိုးသာသနာကျိုးရွတ်ဆောင်မှာတရားမှမပါဘူးဒီတဲ့အိမ်တွင်းမင်းမာဂီရီဆိုပြီးတော့လူတွေကလောက်ကြတယ်အဲ့ဒါပပဲမောင်တဲ့သူနမဘယင်ကတော်ကောက်တော့ဟောလူသွမ်းကောင်းဟုတ်အနိုင်ကြီးရပါမူလားမခါကျင်စိတ်နဲ့ဆိုပြီးတော့သူကတူထုတာကြားတော့ဒီကောင်တာမောင်တဲ့နဲ့တူထုတာငါ့ကိုဒီကောင်ခုရလိုက်မဖြစ်ဘူးနှမနဲ့ဖြားရောင်ပြီးတော့မှ သူ့ကိုအလုတ်ပေးမလို့ပါလို့နဲ့ခေါ်ဖမ်းပြီးတော့မှဗါလဲဖူချင်းထိုးတတ်လိုက်အဲ့ဒီအခါကျတော့မှနမကဟဲ့ငါမောင်ကြီးငါအတွက်ခံရတယ်ဆိုပြီးတော့မှသူကလည်းဖူချင်းနဲ့ခုန်ဆင်းတယ်အဲ့တော့ဖူချင်းနဲ့ခုန်ဆင်းတော့ဘယင်အုံတော်ထဲမှာဟာငါပြည်သူပြည်သားတွေကတော့အပြစ်တင်တော့မှာပဲနမလည်းယူသေးမောင်လည်းပဲတတ်ပြစ်သေးတယ်အဲ့တော့မဖြစ်ဘူး ပြည်သူရဲ့အပြစ်တင်မခံရအောင်သူတို့မောင်နှမနတ်ဖြစ်သွားတယ်လို့ပြောလိုက်တယ်တို့လူရဲ့မျက်စိမိတ်ဆုံယုံပြလိုက်ဘာဆိုင်အေးအဲ့ကြတော့မှဘာပဲမောင်တဲ့နဲ့နတ်မောင်နှမရဲ့တဲ့လူတွေကကျဉ်းနှပ်သွားကြတာဗျာတို့တို့ညံ့တဲ့လူတွေဗမာပြည်ဆက်ဆက်ကလည်းမပြောချင်တော့အေးကိုင်းတော်ပါပြီဗိဒ္ဓရေအဲအဲ့ဒီမှာ အချက်တွေသေးတာဗပဲမောင်နေနဲ့တယောက်ပဲပါကျန်တာအကုန်စိမ့်နေပြီဗပဲမောင်နေနဲ့ကတော့သူ့အသားခွာစားလို့ရတယ်ထိုရင်းနဲ့ထိုတယ်တာလူတွေကတခါလဲလူမသိဘာမှသိနေအိမ်လေးမင်းမဟာကြီးအိမ်လေးမင်းမဟာကြီးကောင်းပြီအဲ့ဒီအိမ်လေးမင်းမဟာကြီးတင်တော့တောင့်ဝေးလေးမှာသူရှိရဘာလီကာထားတယ်လိုက်ကလေးကာထားတယ်အနာနာကဘာလီထောင်ထားတယ်ကြည့်နော် ။ तू ကမီးနဲ့တရားတာဆိုတော့ဘုရားမီးထွန်းရင် तू ကမကြည်ရဘူး။ဒါကြောင့်လူတွေကအဲ့ဒီဗမဲမောင်နှင်းနဲ့ကိုယ်ကိုယ်ဘုရားမီးထွန်းပြီးကြပြားငယ်အဲ့ဒီလိုက်ကလေးသွားဆွဲရ။အပူနဲ့တည်တာလည်းမို့သူ့ကိုအေးအောင်ဆိုပြီးရက်တောင်လေးကဘေးကထားပြရတယ်။ကိုင်းကြည်စမ်း तू ကမဖို့နေနေတာလားကိုကသူ့ရင်မနေရ။ အဲ့ဒါများတို့လူတွေကတော်တော်အုံနောက်ပြက်တဲ့လူတွေဒါတွေပြောရင်တို့ကတို့လင်ထိခိုက်တာကကြာလေအမေဘုန်းကြီးကနတ်တွေဆိုတာကနတ်နဲ့ကနေနဲ့ကလင်မရတော်လို့လားလို့မေးလိုက်ချင်ခပ်ပြက်ပြက်ပဲဘယ်လိုဟာတွေမှမသိဘူးအိမ်ကယောက်ျားငနွားတွေကလည်းပဲကိုမိန်းမလောက်တာဒီတိုင်းကြည့်မိန်းမနဲ့နတ်နဲ့လင်ငယ်နေတာကိုဒီအတိုင်းကြည့်အတော်စုပ်ွဲ့တဲ့လောကရှင်ရင်မြင့်မြင့်ဘာမှလည်းသိတာမဟုတ်ဘူး အေးအဲ့ဒါတော်တော်သားရောက်နတ်တွေဘုန်းကြီးကနတ်တွေမုံလို့ပြောတာမဟုတ်ဒိုးလူတွေအချိုးမကြလို့ပြောတာကိုယ်ွယ်တိုင်းမကိုယ်ွယ်တိုင်းသူ့ရှင်မလောက်ရှိတဲ့ရှင်နေရဘယ်လိုလာလဲဆိုတာဘာသိဘူးဟိုအထက်မရေအားဆိုရင်လည်းကြည်လိုက် ဒါမျိုးစေ့ပါတဲ့ပန်းပွဲပန်းပွဲဆိုတော့ဝတ်မုံတို့မျိုးစေ့တို့ပါတာပါအဲ့ဒါပြုတ်ကြလို့အဲ့ဒီပြုတ်ကြတဲ့နေရာပန်းမဲ့ပေါက်တာနဲ့တကားတယ်ဟမ်အဲ့ဒီမှာတကားတယ်ဒါနတ်ရှိတယ်ဆိုပြီးတော့လူတွေကဘလောက်များယူချက်ကနာတယ်လဲလို့ဆိုအဲ့ဒီမှာကိုရင်မောင်မမဲကိုရင်မောင်တစ်ဖောင်းညသွားတာမမဲဘူးဘာဖြစ်တော့အဲ့ဒါနတ်ဖြစ်တယ် gain အဲ့ဒါလင်ဘူးမိနတ် ကိုရင်မောင်သွားလို့လွန်အကျွယ်ပြီးတော့အဲ့ဒါကြားကြိုက်တယ်ကြာအဲ့ဒါနတ်ဖြစ်တဲ့ဆိုတော့ခမရတို့စီကမုတ်ဆိုးမတွေအကုန်လုံးနတ်အဖြစ်နဲ့ကိုယ်ွယ်ကြာလင်ပူမိနေတဲ့ဟာအဲ့လောက်လူတွေကအုံနောက်မရှိတာလင်ပူမိမယပူမိရှိပွားပြက်ရာထူးကြမင်းဖြစ်မင်းတာသင့်ယောဂသူကြောင့်အသေးချိုးသေးတောင်းဝန်တရားကြီးလိလလို့သေးတာကိုဒါကိုနတ်နတ်လို့ဆိုတော့တော်တော်လေးသနာကြရကောင်းတယ် ဒါကြောင့်လက်ရှိဆရာတော်ကြီးကလည်းမခံမရနိုင်လို့နဂရောညာရမြဘာကမမတွေ့မခေါ်မြောက်ပြင်းညခိုင်းစေတော်ကောင်းလုံးညော့ကျက်သာထိုင်ဤကအရက်ဆုံးသည်ဩထိုင်ဤကအရက်ဆုံးသည်နရကုံကုကြစေတာ

ဒါကြောင့်ကိုဘဝကိုမရတည်နိုင်လို့နတ်ကိုအမိပြုပြီးတော့အုံဒီငပြောသည်နဲ့လှုပ်သားလို့နတ်ကတော့အစုပ်အပြတ်နတ်ကတော့ဘာလို့ပြောတဲ့လူကရောက်ခမတော်လို့လားနတ်ကတော့ဘာလဲဒီတဲ့ရုပ်ပတ်တာကပူသေးတယ်အိမ်ကြီးမှာအိမ်မှာလင်းကြီးငုတ်တုတ်ရှိသတ်နဲ့နတ်နဲ့မင်္ဂလာဆောင်တဲ့လေရပြောပြောရင်အမအင်္ဂလိပ်လိုပြောရင်စမောဆွဲ ပါပါလေဗမာလိုပြောတော့လင်းငယ်နေတာတန်မြအကောက်တင်တာအံ့ရောပဲမိမပြက်ကိုလောကက အကောက်တင်ဒီလောကပုတ်တိုးပြီဒါကြောင့်နဂရောညာလည်းမြဘာကမမတွေ့မခေါ်တဲ့ဟောဘာမှတွေးခေါ်တာမဟုတ်မျောမြင်တာမဟုတ်စဉ်းစားတာမဟုတ် မြောက်ပညာကိုင်စေသောကောင်းလုံးညောကျက်သာဓာယီကအရက်ဆုံးသည်နရကုံကုကြစေတာတရေရဲ့ဒုဗယကြိုက်တယ်။ဒါဒုဗယမကြိုက်တဲ့ဒီရဲ့နဲ့နတ်ကတော့အစုပ်ပြတ်ကနေရမယ်ဆိုတော့ဒို့လူတွေကကုညီပြရားစေဆိုတဲ့လူတွေတကယ်ကုညီရင်ဘုန်းကြီးကတည်င်းပေးချင်တယ်။ခဏအဲ့ဒီလိုလုပ်နေတာယာဓုရှိတဲ့လူနဲ့ပြည့်စည်ရှိတဲ့လူ ရှိတဲ့ရာတို့မတိုးရင်နေပဲစင်မကြအောင်ရှိတဲ့ပြည့်စည်မတိုးရင်နေပဲစင်မကြအောင်အဲ့ဒီဘုရားမကြိုက်တဲ့အရက်ပလင်းဖယားကထောင်းတယ်ကုညီဘုရားကျေဆိုတဲ့လူဘယ်သွားအိပ်ပြောနေလဲအေးအဲ့ဒါဒါကြောင့်နဲ့တို့ဘုရားစက်တဗေတ္တကြိုက်သလားဒါကိုနတ်ကတော့အစုပ်ပြကပါတယ်တော့ မြောက်တင်းညခိုင်းစေသောကောင်းလုံးညောကျက်သာဒီတို့ဘုရားမကြိတ်ဆုံးဟာကိုသူကဒီကဖွင့်တာထိုင်ဤကအရက်ဆုံးသည် နရက်ကုံကုကြစေတာနရက်ဆိုတာငရဲကိုပြောတာဒါကြောင့်ကြက်ကောင်လုံးရောအရက်ပလင်းတေပလင်းနေနဲ့နတ်တင်နေတဲ့ပုဂ္ဂိုလ်တွေဟာဘာကုံကူတာလဲငရဲကုံကူတာကြက်ကြက်ကူမသာဆုံးမတွေ တော့တော့ကိုယွန်စရာကောင်းတဲ့တို့ဘုရားပါကိုဘာကိုလှုပ်တာလေကိုဘာကိုလှုပ်ရင်ဘာသာရေးကိုယ်ကမနေနဲ့လေတာဝန်ရှိရင်တာဝန်သိရဒါရောက်တာဝန်သိပြီအတိုင်းတာဝန်ရှိသွားဘုန်းကြီးတို့ပြောနေတာဒါကိုပဲရှုစရာတော့မလေးနတ်တွေခုတ်တယ်ဆိုနတ်တွေကနေနဲ့လင်မယားတော်လို့လားတော့ငါမေးလိုက်ခြင်းကြမ်းသွားမစိုးလို့မမေးပါဘူးပြောပြီးပြီဟုတ်ပါရောပြမတကနာရင်တာဘုန်းကြီးတို့ဘက်ကနာရဟာဘုန်းကြီးတွေနော်တောနဲ့မောနဲ့ လူတွေမှားနေလို့သူတို့ပြောရှာကြတာပါလားလို့ဒီလိုမဟုတ်ဘူးဗျနတ်ကြိုင်လိုက်မယ်တဲ့အခုဘုန်းကြီးရဟတောင်နတ်ကြိုင်လိုက်မယ်တဲ့ကြိုင်သားမှာနတ်အေးအဲ့ဒါလေဘာမှမဟုတ်ပဲသူ့ဘာသူဖြစ်တဲ့ယောဂါပဲနှစ်30ကာနဲ့သွားတရားဟောအဲ့ရအပူတွေစုပြီးပြဒါနတ်ကြိုင်တာနင်းမေရင်နတ်ကြိုင်တာကြိုင်မလားတကူလုံးဘာလို့ခြံထားရတော့ကြိုင်တယ်လို့ပြောတော့ဘာတတ်တယ်လေ အလကားလူတွေကပါမှန်းလည်းမသိပဲနဲ့မမြင်နိုင်တဲ့ဟာတွေကိုမဟုတ်တာတရားနဲ့အကြောက်လွန်နေတော့ဟိုကဖျဲချောက်တာပေါ့။တိုင်းတော်ပြီဗျာ။အဲ့တော့ဒီနေ့မြန်မာနိုင်ငံမှာနတ်တွေကကြီးစိုးနေတာ။ဟိုးမှာနတ်ရှင်တရားဘကုနာမှာကားတွေပါလိမ့်မယ်အဲ့ဒီသွားပြရမပြရင်ပါပဲဘုန်းကြီးကတတိမှပြ။အေးအဲ့ဒါ အာမလည်းမဟုတ်ပဲနဲ့အသိခါအဲ့ဒါနတ်မပြလို့လို့ပြောဦးမလားနတ်နတ်ပြတဲ့ဟာတွေသိခါအဲ့ဒါကျတော့ဟိုမှာထုတ်ဆက်လို့တော့မဟုတ်ဘူးဒါကြောင့်လူတွေကခက်ထန်ပြောတာအဲ့တော်ပြီပြိဋ္ဌာရေတဲ့အဲ့တော့အဲ့ဒီမှာဘုန်းကြီးကဆောက်ဘလောက်ရှင်စရာကောင်းတယ်လေပြီးတော့သူကအဲ့ဒီမှာနာမည်ကြီးဟာဒီအကုန်လုံးအဲ့ဒီမှာနတ်ချင်းနဲ့တွေ့ပြီးတော့သူ့နာမည်ပါအဲ့ဒီမှာရထားတယ် gain ဘုန်းကြီးကသိပြီနတ်ဘုရားဆိုသူကတကူးကြီးတဲ့အောင်မင်းလားအောက်ရှင်ကြပါတော့မသိဘူးပြောမယ်ဒီထဲမှာဂိုင်းကနာသမားတွေဘာညာရတော့ဘုန်းကြီးပြောတော့ပါဘူးအဲ့ဒီမှာဂိုင်းဘုန်းကြီးကိုးကွယ်အဲ့ဒီဂိုင်းဘုန်းကြီးကသေရောပေါ့ဗျာပြန်တော်မူတဲ့တောင်ပြောချင်ဘူးကသေတာပဲပြောချင်ဘာလို့လဲသူဒီဘုန်းကြီးဒီလားမှမရှိတော့ဘူးတို့လူတွေကသင်္ကန်းဝတ်ထားရင်ဘုန်းကြီးဖာကောင်းကသင်္ကန်းဝတ်တာဘုန်းကြီးခေါ်မလားဘယ်ဒါကြပဲနဲ့ပြော သင်္ကန်းဝတ်ထားတဲ့ဘုန်းကြီးဆရာတော်ဘာမှမသိဘူးအေးအဲ့ဒါပဲအဲ့တော့သင်္ကန်းဝတ်ထားလို့သာဘုန်းကြီးလို့ပြောရတာအသေးရောဗျာသေးတော့နောက်3လလောက်ကြာသူ့ရဲ့ကုသိုလ်လုပ်ငန်းတစ်ခုပေါ့နောက်တော့ဘယ်နဲ့ပြောမှန်းကိုကိုွယ်တဲ့ကာလမှာမလီတဲ့ဆရာတော်ဘုရားကြီးရဲ့တပည့်တော်ပေါ်တာရောပြည့်ရှိတယ်တဲ့ပြန်တော်မူသွားတာ3လလောက်ကြာမှလက်ပြအဖြစ်နဲ့ကြွချင်းရောက်တယ်သူကတော့ဒါကဂုံတင်ပြောလိုက်တာလက်ပြဆိုတာတရိษံ သူ့ဘုန်းကြီးတရိษံဖြစ်သွားပြီဆိုဘလုတ်ကုန်ရုပ်သွားဒါလူတွေကဟုတ်ကြီးမှပြောနေရတာအောင်မလီဘုန်းကြီးပြန်ပြန်တော်မူရဲ့လက်ပြပြင်းတယ်မလားမပွေးအဖြစ်နဲ့လာမှာကြားလားဓမ္မပေါက်သပြင်းမှာအေးဘာမှလည်းမသိဘူးဗျာတဲ့ဘုန်းကြီးအစ်င့်မြင့်ဘုန်းကြီးကလက်ပြဖြစ်တယ်ဆိုတော့ဂုံယူပြောနေရတယ်လက်ပြဆိုတရိษံမေးဗျာတရိษံဆိုတာငရဲတရိษံမေတ္တာဆိုအပယ်လေးပါးကြပါတာ ကိုစကားပဲရောက်လို့ရောက်မှမသိပဲနဲ့ကြမ်းရံပြောနေကြတာမှန်ရလားအဲ့ဒါအခုပဲခင်ဗျားတို့မိမာရီယာဒီဘုန်းကြီးကနေပြီးတော့ခေါင်းလေးကင်ရင်ကျင်တတ်တယ်သူကတော့ခေါင်းမကင်ဘူးဟုတ်တယ်လေခေါင်းကင်တော့အုပ်စီတော်နာမမော့အဲ့ဒါလက်ကလေးကင်တာကောင်းတာပေါ့မှန်ရလားဒါကိုပဲခင်ဗျားတို့အဲ့ဒါဘုန်းကြီးတော်ဝင်းနဲ့ထိုးတယ်ဆိုမိမာရီပဲသွားအထိုးခံနေရတာ ဟာအတော်ဆုပ်ပဲ့တဲ့လောကအတော်အောက်တန်းကျတဲ့လောကဒီတဲ့ပြောဦးမယ်ဟိုမင်းသင်္ခါဆိုတဲ့အကောင်ဘုရားဘာသာလုံနေပြီးတော့ဘာသာကိုဖြတ်စည်းဆုံးမယ်အဲ့ဒါကျမ်းမာကျင်တဲ့လူလာချဘာညာသူကလည်းသူတို့ဟာတွေကဘာညာအများကြီးပေါ်လိစေတလူပိုင်ကြီးဘာညာခေါ်လိုက်ခေါ်လိုက်တော့ယုံလွယ်တာကမိမယုံလွယ်တာကဒီတာအကလေးပြောက်တာပါသွားမယ် ဖေးတဲ့တရားကိုဘာနဲ့သွားမေးတာတော့ငွေတပီစံဓမ္မနဲ့သွားမေးတာအဲ့ငါဗျာပတ္တနဲ့အကလေးကိုငွေတပီစံဓမ္မအကုန်ခံသေးတာပြီးတော့ဘယ်နဲ့ပြောတော့အမလေးအရက်ကရုပ်လှုပ်ကြပါအောင်ဘေးရင်းများမှန်ပြီးရင်မှန်ရင်မာတော့မှန်ပြီးရင်မှန်ရင်မာတော့တယ်အောက်ကစကားနဲ့ထိုးကြရလိမ့်မယ်မှန်သွားပါခမရယောက်ျားမပြောနဲ့အရိုက်ခံသေးလိမ့်မယ်ဆိုယောက်ျားသွားပြောတာရိုက်တာလေ အဲဘုရားမြတ်မှန်ပြီးမှန်ရင်မတော့မှန်ပြီးမှန်ရင်မတော့တယ်ဒါကြောင့်ဘုရားဆရာကြီးစားပါတယ်မဟုတ်ကဟုတ်ကအေးခိုက်ရှိသေးဗျအဲ့ဘာပြောလို့ဆိုတော့ဓာတ်၄ပါးသွန်ကျွေးမယ်ဘုန်းကြီးလည်းပြိဋကသုံးပုံထိုက်တလောက်ပေါ့ဓာတ်၄ပါးသွန်ကြားကိုမရဘူးတွေ့လည်းမတွေ့ဘူးသမိုင်းရအဲမတွေ့ဘူးတာပြောမှလူတွေကရှင်းတတ်တာလေကိုမှမသိတာဘူးခင်ဗျားတို့အခုအဆိုကျော်တွေကြည့်ပါလားနာမည်ကြီးတာ ဘာဖြစ်လို့အဆိုးရဖြစ်တာလဲမပိကလာပိကလာဆိုလို့နီနီနာဓိဓိတဲ့နီနီနာဓိဓိတဲ့နီနီနာဒါဒါပဲဘာပြောလို့ပြောမှမသိဘူးအဲ့ဒါကောင်းလိုက်စားကောင်းလိုက်စားဟာဒီကကြီးတော့ငါအကုန်လုံးလက်ဗနုံပို့လိုက်တယ်ပြတ်သွားဘာမှမသိဘူးအဲ့ဒါဟုတ်တယ်လေးပါဆွကျွေးမယ်လာခဲ့သွားလာကခေါင်းကပြောလို့အယုံလွယ်လာကဘာလို့လဲမိမမြန်နှာခေါင်းမပါရဲ့ ကြည့်မကောင်းဘူးပဲနှာခေါင်းမှာကြည့်ကောင်းတော့မှာတော့မဟုတ်ဒီဟိုအသတိအသမသပါနဲ့ဒီကြောင်းမွန်နေပြီးတော့နှာခေါင်းမပါရဲ့အဲကြည့်မကောင်းဘူးဗျအဲ့ဒါသွားကြတာမှယာတုယာကဘောဂတာညောဂတာဘောဂတာဆိုတာဘာကတော့ဘယ်ကဘောဂရောမှတော့သွားကြည့်မိလိုက်ရေးကြည့်အိုက်ဘောဂရဆိုတာဘာကတော့ညောဂရဆိုတာညာကတော့ပြောတာအေးအဲ့ဒါတွေကတခါတည်းသွားတာပဲလူပေါင်း300လောက်

အဲ့ဒီအေလိုပဲတီလုံးလေးကိုအဲ့ဒါတီးပေးတာအဲ့ဒါယောဂပြောင်းရင်ခုံရမယ်ဆိုပြီးခုံလဲရတာဘုန်းကြီးရဲ့ရှိတာတွေပြုတ်ပြမတာပဲလေဟိုဘီးစပတ်နဲ့တူပါတယ်သူကဘီးစပတ်ပတ်ထားတော့အဲ့ဒါတွေများပြုတ်ပြမလားအောင်မရဟင်အေးအဲ့လိုအယူလောက်တာပြီးတော့ယောဂပြောင်းရင်ပြေးရမယ်ဆိုရင်ပြီးတော့ကရောတယောက်ကခုံမနစီးလာတာမောက်ရလဲတော့ဖင်ပေါ်သွားတယ်ဗျာ

အဲ့ဒါကိုဆွတ်သွားမလို့ကောင်းကင်ကနေပြီးတော့ဝိဇ္ဇာရိယမြင်မလိမ့်မယ်တဲ့အင်းဘယ်နေရာမှမယ်တော့မသိဘူးဗျာသူကဆွဲထားတာကတော့ဒီဆွဲထားတာပဲအဲ့တော့ဘာမှမယ်တော့မသိဘူးခင်ဗျားတို့လည်းအဲ့ဒါဝိဇ္ဇာမခံရဆွဲထားအောင်ဟိုဘက်ဒီပဲကြားလားဒီအတော်ယူချက်ကလာတာပြီးတော့ပျောက်သလားဆိုဘာဖြစ်ပါဘူးဟမ်အေးအယူလောက်တာ ဒါကိုတို့လူတွေကဟိုဒီမှန်လေးရှိရဆိုလဲနောက်ကဆိုလဲဟိုဘေးရလို့လဲဟိုပင်လေးဟိုရွှေ့တယ်လဲဒီပင်လေးဒီရွှေ့တယ်လဲဘာမှငုံမသိဘူးအဲ့ဒါတို့ယောက်ျားငနွားတွေကလည်းကိုမိမလူမြခန်းနေရပြီးတော့အိမ်တော်ဦးစီးအိမ်တော်ဦးစီးတယ်ဘယ်ဦးစီးရပါဒီတော့မိမကြောက်တယ်လူတွေကဒါနဲ့မိမနင်းနေပြီရတဲ့ကြားတော့သူကရှက်ချက်တော့မိမရာငါအဲ့လိုမလုပ်ပါနဲ့ဟာအခန်းနဲ့နေမှာသူအဲ့ဒီလူတွေလာတော့သူအခန်းတော့ဟဲ့ဘောထုရဲ့ဘာတော့ဟဲ့တို့သွားရအောင်ကွာ ဒီပါဦးကငါအနှင်းခံနေလေဟေးမင်းကအနှင်းခံနေတာပြောတာမင်းမင်းသားကအထက်ကပါလားกว่าလို့ဆိုတယ်ဟုတ်လားအခုလည်းပဲအိမ်ကငနွားတွေကပြောတော့တာအိမ်တော်ဦးစီးပြီးတော့အောက်ကပြနေတာဘာသာရေးတဲ့လူမျိုးရေးတွေဘာမှရှစ်ရှစ်ရှစ်ရှစ်မလုပ်နိုင်ဘူးဒီခက်ကလည်းကာမဂုဏ်ရဲ့ကြုံခံရတယ်ဆိုတာအဲ့ဒါဘုန်းကြီးတော်ကဘသူကျွမ်းမှမခံဘူးအပြောမှပြက်ပြက်ပဲဟုတ်မလားတသက်တချုံးပြင်မပို့ပါဘူးပို့မလား ဒါပါပဲပရိသတ်ရဲ့နောက်ဆုံးတော့တတရကျိုးဆိုပြီးရောပဲမို့လားအေးအဲ့ဒါပဲဒါကြောင့်ဒေဒီဆရာတော်ကြီးကနဂရောညာသည်မြဘာကမမတွေးမခေါ်မြောက်ပညာခိုင်စေသောကောင်းလုံးညောကျက်သာထိုင်ဤကအရဲ့ဆုံးသည် နရကုံကုကြစေသာကိုယ်ွယ်ကြပူပူအောင်ရဲ့ ခေါင်ထခေါင်တင်စာသူရတတိအဆောင်ထားလို့ဘိုးတော်ဘွားဆုံးစွာအဘိုးဘွားဘုံမင်းကောင်တရားပေါက်ထူပြီးတော့အရာကတင်လို့တင်ကောင်းရင်ကထားလို့ထားအိမ်ဥရွာဥမြို့ဥထရွှေတကောင်ဘုရားဘောတက်ကြည့်ရှိတယ်ဘလောက်မြင်ရင်နာကြကောင်းလဘဆိုင်လဲသာသနာကြီးရှင်မင်းဘုရားလက်ထက်ကရှိတယ်မို့လားရှိတယ်ဒါပေမဲ့သူတို့ရဲ့နေရာသီးခြားထား ဒီလိုဘုရားနဲ့မရောဘူးကုသိုလ်ပြုပြီးတဲ့အခါကျတော့ဆွမ်းတော်တင်ကိုကြီးငတ်တွေကိုကျွေးတယ်လို့ကုသိုလ်ပြုမင်းတို့အတွက်ဟောဒီမှာနာအုံငါအုံငါပြောသည်တင်ထားတယ်မင်းတို့သာဓုခေါ်ကြအများယူကြဒါပဲအခုကလူတွေကဘုန်းကြီးနဲ့ဘုရားကြတော့ဖြစ်ကြတာနတ်ကြတော့အုံမီတွေကကျွတ်မိတားမှာတဲ့မပြောသေးကအရာမပါရအရာပါရနတ်ကကင်တတ်တယ်လို့ဘုန်းကြီးတို့လည်းကင်ရင်တာလက်ကိုရားနေတာ အဲ့လောက်ထိရောလူတွေကဘုရားတရားတန်လာတဲ့နတ်ကိုဦးစားပေးနေကြပြီအဲအဲ့တော့နတ်ကကင်နာတယ်တဲ့ကင်နာလို့သူကလုပ်တယ်ဘုန်းကြီးတို့လည်းကင်ရင်သာရားနေတာပဲမနဲ့လုပ်ကြပါအေးအဲ့ဒါပဲတို့ဘုန်းကြီးတွေကလည်းပဲဒီတိုင်းလေးရင်ကုန်နှုတ်ပစ်နေတော့အများတွေကတယောက်တည်းပြောတော့ဘုန်းကြီးပဲယူတယ်ကြတယ်အမှန်မပြောတဲ့ဘုန်းကြီးတွေကအယူလိန်စားတယ်ပြောရမယ်ဘာသာရေးကောင်းတော့ ကိုတကာတကမအမှားမရှိစေရအပြစ်မဖြစ်စေရမှန်ရလားပိတာအေးအဲ့ဒါကြောင့်ဘုဘောင်ဘုံငါသူ့ဘာသူထွက်ပြီးရပဲပေါက်ပေါက်မတ်တပ်ပဲပေါက်ပေါက်ခြိုက်တယ်လို့ပေါ့ကိုနဲ့ဘာဆိုင်ကိုနဲ့ဆိုင်တာကိုရွာကဘုန်းကြီးကိုရောက်ကဘုန်းကြီးကိုမျိုးကဘုန်းကြီးကြီးကြီးလေးလေးနီးနီးဝေးဝေးနှိမ့်နှိမ့်မြင့်မြင့်ဟိုမှာလေးရတိုက်ပြီးတော့တရားဟောတာငရင်လို့လို့သူပြန်ပြေးရတာလေပြီးတော့ပြန်တဲ့ဥသူပြန်ဟောတာ တကယ်တမ်းကျတော့ကိုယ့်ရွာကိုယ်ကျောင်းကကိုယ့်အတွက်ဟာကျေးဇူးအများဆုံးပဲအဲ့ဒါကျတော့ဗျာဖောက်လေတဲ့ငပိရှိတယ်လို့မအောင်ဘယ်ဟာဒီကောက်ကောက်နေထားမှမဟုတ်ဒါကသာမညလာပြမိဒီတိုင်းဆိုတော့တို့လူတွေဟာဒီကိုတော်လေးကဘယ်လိုကိုတော်လေးပါလို့ပြောလိုက်သူစာပေတစ်လုံးချတာတွေ့ဘူးပါဇာတရားတစ်လုံးပြတာတွေ့ဘူးပါသူရဲ့သာသနာတော်ကစာပေနဲ့တရားဒါနဒီနှစ်ခုဒါမှမဟုတ်ရင်ဘုန်းကြီးလို့မဟုတ် ဘုန်းကြီးဘုန်းကြီးဆိုသင်္ကပ္ပဘုန်းကြီးဖာကောင်းသင်္ကပ္ပတိုင်းဘုန်းကြီးလို့ခေါ်မလားဒါကြတော့မခေါ်ဘူးဆိုတော့အဲ့ဒါကြောင့်တို့လူရပြောတာအမြင်လေးတွေကြည့်တာအထက်ကနှစ်တာလားဘာမှလိုက်မကြည့်ဘူးအေးအဲ့ဒါကြီးဒါကြောင့်ဘုန်းကြီးတို့တရားတော်မှာမြတ်အထုသတိစေရဗျာကိုယ်ွယ်မှုမှားသွားရင်ကုံရှုံးရင်လင်ကုံရှုံးရင်ဆရာကုံရှုံးရင်တတန်တရာလုံးမောက်တတ်တယ် ဘာမှမဟုတ်ပဲတော့မဟုတ်ကဟုတ်ကသူများရွတ်တာနဲ့ရောရောရောရောပြီးတော့အဆက်မရှိတဲ့မျက်နှာနဲ့လှုပ်ရင်တော့ဘုန်းကြီးတို့ကတော့တွေ့ရင်လေပြောရလိမ့်မယ်မညာဘူးအကိုအမေရိကန်တကွခုနှစ်ပြည်နယ်လောက်ပြောခဲ့တယ်ဂျပန်ပြောခဲ့တယ်ဩစတြေးလျပြောခဲ့တယ်စင်ကာပူမလေးရှားပြောခဲ့တယ်ကိုရောက်ဘူးတဲ့ဒါတွေလှုပ်ရင်တော့ငါတို့ကမင်းတို့ဆိုမသားငါသေးသေးကွာလို့လှုပ်ဘူးလို့ လှုပ်ချင်ပြုတ်လို့နိုအဘုရားဘာသာဒွါဘာသာကြီးကောင်းဆောင်ပြီလို့ဆိုပြီးအပြတ်တိုက်ပါအဲ့ဒါကိုတချို့ကဘုန်းကြီးတွေပြင်ပြီးတော့နတ်ယုတ်အခါနဲ့သွားတော့တကားကပိတ်ရမှပြီးတော့မြင်နေတော့မှဇလုံးလေးထဲမှာနတ်ကလေးကဘက်လက်ကိုလမ်းနေတာသွားအောင်မိတာပြုစရာတော့တော့ကြောက်သားပဲလို့ဟိုတဲဝင်ပုံးနေတယ်သူပြုစရာတော့ရင်မဆိုင်ရဘူးလို့ပြောတာဟမ်အေးအဲ့ဒါတော့ဒီဗျကတ္တာ ဒါကြောင့်ကိုယ်ွယ်ကြကိုကိုအောင်ရဲ့ခေါင်းထက်ခေါင်းတင်သားတဲ့ဟောဘုဘဘုံမငောင်ကိုထွက်ရပါဘူးဆိုပြီးတင်းတင်းထားကြတာတကယ်တမ်းကျတော့သူတို့သူလူမြင်သူတဲ့သူလူစွမ်းကောင်းရှိတယ်သူ့ထက်မှလည်းအများကြီးရှိသေးတယ်ဒါလောကီနိယဘောဂိုင်းနေကနာတွေဆိုတာငါအောင်နဲ့ငါခေါင်းဆိုတဲ့အကောင်နှစ်ယောက်ဟာတဲ့ခွေးတစ်ကောင်ငါးတစ်ကောင်ကိုတုတ်တာငါအောင်နဲ့ငါခေါင်းဆိုတဲ့အကောင်နှစ်ယောက်ဟာတကောသေးသေးမိမိနဲ့ ဥဒတောက်မကလေးတွေနတ်မလေးတွေကာမဂုဏ်ပျော်မြူးနေတာဆိုတော့အဲဘာကောင်းနေတော့မပြောတဲ့လူကရောက်ခမတော်ရှင်လို့လားဘာကောင်းနေတော့ဒါမြတ်ခရားဘုတင်သားတွေဘလောက်ရှင်သားတွေကကောင်း အေးဒါကြောင့်ကိုယ်ွယ်ကြဘိုးဘိုးအောင်ရဲ့ကောင်းတက်ကောင်းတင်စားသူရတတိအဆောင်ထားလို့ဘုတော်ဘွားဆုံးသွားတဲ့ဟောသူရတတိဆိုတာဟိန္ဒူဘာသာကသူကဘုရားပါဣတနာနဲ့တရားတရားသာငါတို့ကိုယ်ွယ်ရွေးမိဂံသုံးပုံရှိပြီလား အဲ့ဒါကိုတို့လူတွေကဘာရင်မသိဘူးအဲ့ဒီဗိဓိကအိန္ဒိယကမောင်ဖုံဝင်လာတဲ့နှကောင်းညုကလမသုဒ္ဓသတိကိုဗိဓိကသုံးပုံတော့မယ်တော်ကြီးဟာဆရာတော်ကလည်းပါဠိတွေရှိသားပဲဗိဓိကတရားဘာပုံနာသဗ္ဗသိတိဒုက္ခဝါဇိဝံကေမိနိတိဒေတဝမန္တာရေတုသုရတတိဩသုရတတိသမေမာနာမန္တသသုရတတိဒေဝီလူကမဥပါရယတေတုမေသုရတတိဒေဝီပါဠိတွေရှိသားပဲဗျာဘုရားဟောမဟုတ်ဘူးလားမှတ်တာ ဒရှင်နာရီနဲ့ဂရမကိုနိုင်စိုက်တဲ့ဝကြရေးမှန်ရလားအင်္ဂလိပ်မှာဒရှင်နာရီနဲ့ဂရမကိုနိုင်စိုက်တဲ့ဝကြအမေဘေးတောင်းမလားအမဘေးတောင်းမလားရတယ်အဲ့ဒါပဲအခုလည်းတို့ပါဠိဗိဒ္ဓပါဠိတရားကိုကျွမ်းကျင်ရေးခြင်းနဲ့ပါဠိရေးရကိုက်ဆိုကြည်တာမယံပါတိသံသာရဝတ္တဒုက္ခတော့ မောစနအာယမာမပကိနိတဝဒေမိကဲတိဗေတိအဲမဒီပဲနဲ့လည်းလိုက်ဆိုတာအရှင်မယားတဲ့တပည့်တော်သာသနာ့ဥပဒေမှာထွတ်မြတ်ဖို့ရအလုံးကတပည့်တော်ရဲ့အမညင်မတွေကိုကိုတော့အကုန်ပေးပါလေတဲ့အဲ့ဒါပါဠိပဲဗျပါဠိပဲဗျအဲ့ဒါဘယ်လိုလုပ်ကြပါ့ အေးဒါကြောင့်တို့တွေကပါဠိလာကြရင်ဖေဟဟောဖေဟဟောနဲ့ခြေပြင်းမြင့်မြင့်မသိပဲနဲ့ရှောက်ကင်နေရတာအဲ့ဒီတဲ့ဘုန်းကြီးတွေကမူမမှန်တဲ့ဘုန်းကြီးတွေကိုယ်တိုင်ကအယုတ်ကြီးတွေနဲ့လှုပ်ထားတော့ဒါတွေနဲ့လူတွေမှာအဲ့ဒီပဲအာမန်တော့အဲ့ဒီပဲပဲရောက်သွားတော့ပြောတဲ့ဘုန်းကြီးပဲမိုက်ရကြတယ်တကယ်တမ်းသူတို့ကစုပ်ပဲ့ညစ်ပတ်တာရင်းငန်းတာကုသန္တနာတော့ကိုခုတုံးလုပ်ပြီးသာသနာလို့မလုပ်ဘူး အဲ့တော့ဒီပြည်လူတွေပါအကုန်လုံးအထင်မြင်သေးတော့လူတွေကအကုသိုလ်တွေမရကုန်ရောမှန်ရလားအဲအခုကတကူကလူလူဟိတဲ့ဒါပဲဗျာမာနာပြောရင်ပါတယ်တော့ဟုတ်ရဲ့အဲခင်ဗျားတို့အခုမာနာပြောရဲကြတာလားပြောရင်မေးမယ်နော်အဲပြောလေပြောလေ သိပါတယ်အေးအဲ့ဒါပဲမာနာပြောရင်သစ္စာမဟုတ်ဘုန်းကြီးတို့ကြားဘူးလားမာနာပြောရင်ရိုက်တာခြေတော့ကပြောဦးမယ်သိမကောင်းတဲ့ကောင်မလေးတယောက်တကြီးကခြေတော်တင်တော့ပေါ်ပိုက်အဲဘိုက်ပေါ်သွားရောဗျာဘိုက်ပေါ်သွားတော့သူကကောက်ကောက်ကောက်ကောက်တယ်သူကသိမှမကောင်းတာဘူးဒီကိစ္စသေးတဲ့တော့အောက်မဲကောင်မကြီးကဘိုက်တွေပါနေမယ်ဘယ်သူနဲ့တော့တကြီးနဲ့တော့ ကြီးနဲ့တော့ကကြွားကြွားလေးပြောတာအဲ့တော့တကြီးကသူ့ရှက်ခွဲတယ်တပြီးအခါနဲ့ခါရဲခေါ်ပြီးတော့ရိုက်တာအရှိုးပိတ်နေတယ်ထင်နောက်ရကြတော့ဟဲ့ညီအရှိုးပိတ်နေတယ်ဘာဖြစ်တာတော့သူတော့မှန်တာပြောရရိုက်ချာတဲ့ကဲခေါရကကိုဘသူနဲ့ရတာလဲဆိုတော့တကြီးနဲ့တော့ဆိုတော့ဘာဖြစ်တော့မှန်တာပြောရရိုက်ချာ အဲ့ဒါကြားဘူးတာတို့ကြားဘူးတာတော့မာနာပြောရင်သစ္စာဆိုတာဒီခေတ်မရှိတော့ဘူးမာနာပြောရင်ရိုက်တာပဲရိုက်တာမှမကျေနပ်ဖမ်းမယ်ဖမ်းမှမထောင်ချမယ်တစ်သက်လုံးတကြုံပို့မယ်ဒါပဲရှိအေးကိုက်ရှိပါစေတော့ပြိတ္တရေဘယ်ရောက်သွားပါလဲကိုယ်ခွဲကြဘိုးဘိုးအောင်ရဲ့ခေါင်းထက်ကောင်းတင်သာသူရသတိအဆောင်ထားလို့အဲအဲ့ဒီသူရသတိကဟိန္ဒူဘာသာကလာတာသူတို့ရဲ့အဖွဲ့ဘုန်းကြီးကပြောတာပါ သရသမီးဆိုတာမြမာကမွေးတာအဲ့တော့အုံနောက်ရှိတဲ့လူစဉ်းစားပေါ့အဖေကမြမာဆိုရင်သမီးဟာလည်းမြမာပဲဖြစ်ရမှာပေါ့အဝိယအဖေကမြမာမွေးသမီးကြတာဒါသမီးဆိုတာအမျိုးမစစ်တော့ဘူးကလေးကချေကဲပြီးတော့အဲ့ဒီမှာသူတို့အိမ်မှာဗရမဏာတဲ့ဗိရှင်လူတဲ့ရှိပါတဲ့လက်တော်ရှိ ဒါရီရဲ့ဟိုသမိုင်းပင်ကိုကြားမလားပြောရင်သိရှည်လျားပါတယောက်ကလောကကိုဖန်ဆင်းတယ်တယောက်ကဖြည့်ဆည်းတယ်တယောက်ကအဲ့ဒီနေရာကိုသူကကွန်ထရိုးလုပ်နေတယ်ကြည့်ကိုဖဲကိုဝေပြီးကိုယ့်ဘာကိုရိုက်စားနေတာအဲ့တော့ခொနကဗရမဏဗိရှင်လို့ရှိပါဒီနတ်ကြီးသုံးပါးနဲ့ခொနကသူရတတိဆိုတာလက်ချမေဆိုတာလည်းသူပဲပါရဝတိဆိုတာလည်းသူပဲသူရတတိဆိုတာလည်းသူပဲတယောက်တည်းကနေသုံးနာမှခံပြီးတော့အဲ့ဒီနတ်ကြီးသုံးပါးနဲ့ညတိုင်းညတိုင်း အဲ့မနဲ့လည်းပြိဿအလဲကြကာမဂုဏ်ခံစားနေတယ်ဆိုတာဘာရဲ့ဗျဘာရဲ့ဗျအဲ့ဒီဘာရဲ့ဗျပဲမဟုတ်လားခုနကလည်းဘာကောင်းလုံးနဲ့ကြိုက်ကြည့်အဲ့တော့တို့လူရဘာကောင်းတဲ့ဘာရဲ့မကိုအိမ်မတင်တာတော့မပြောလို့တော့ပဲကြည့်ပွားမှာတော့ တကယ်အရှိတရားဘုရားတရားသံဃာဆရာမိဘဒါတွေကြတော့မျက်ွယ်ပြုနေရတယ်ဟုတ်လေတဲ့ငါပြရှိတယ်လို့မတင်မဲ့နဲ့မဟုတ်တဲ့ကွန်းကဘာကောင်းတယ်ဘာရဲ့မားတွေကိုအိမ်မောတင်ထားတာ gain ဒါကြောင့် ကိုယ်ဝဲကြဘုဘအောင်ရဲ့ကောင်းတဲ့ကောင်းတင်စားသူရတတိအဆောင်ထားလို့ဘုတော်ဘွားဆုံးသွားဘုရောရလည်းဘုရောပန်းတယ်ဘုရောကြောက်ဘုရောအုပ်တယ်ဘုရောသက်သားတယ်ဘုရောဝချမ်းအဖိုးကြီးတို့ငယ်ငယ်တော့အငိတ်ကြီးမင်းသမီးတွေကနှစ်ပိုက်သုံးပိုက်လောက်သူကမောတော့လားတော့လူရှင်တော်မင်းသမီးလည်းအမောပြေစေပိဿလည်းအမြင်ပြေစေ ဟာဤကောင်ဒီကောင်လေးလာသလားမင်းသမီးလေးမလာဘူးလားလာမချောဘူးလားချောပါငါမင်းသမီးနဲ့တွေ့ရအောင်ကြံမယ်အပြားကရတဲ့နှခါလေးလေးခေါင်းလေးပေါ့ကျွန်တော်ကတော့မင်းသားမလုပ်ချင်တော့မင်းသမီးနဲ့တွေ့ချင်လို့ဒီတော့နောက်တော့ဩဒီလိုခြေလာရပါတယ်ဒီကလည်းကြပြကြရလေးခေါင်းမောင်းလေးနဲ့ကျွန်တော်ကလည်းမင်းသားဘာလို့ချင်လဲ နောက်တတိယလူကလည်းအော်ဒီလိုကြီးလားဆိုတော့တဏှာလေးလေးကျွန်တော်ကလည်းပဲမင်းသားမင်းသားမင်းသားလူရှင်တော်က၄ယောက်ကိုရှိတော့ကျန်တဲ့တယောက်ကဘယ်နဲ့ပြောဟမ်မင်းတို့မင်းသားတွေကလည်းခွေးချီးတဲ့ပေါ်ပါသေးလားကွာအခုကဘိုးတော်ကလည်းခွေးချီးတဲ့ပေါ်တယ်လောကသုံးချမရရင်ဘိုးတော်ဆိုပြီးတော့ဒီကနေ့ရိုက်စားလုပ်နေရအဲ့ဒါကြီးကတော့ကမ္မကာကနဲ့သူကဟဲ့ဘိုးတော်ကတောက်လိုက်မိန်းမတွေကကြိုက်နေဗျာ အဲဘုရောပစ္စည်းညာဆိုသိမကြိုက်ဘူးအေးအဲ့ဒါပဲကြည့်ထားအဲ့ဒါဗတိတွေဟိုလွယ်လူလဲအညို့နဲ့နှုတ်ခမ်းမှုကာကာကာကာနဲ့မြန်လို့အမဲသိသဘောကြတာကဝဲဥကြိုက်တာဒါပေါ့ငစင်ရိုင်းမင်းအောင်နှုတ်ခမ်းဝင်လေးနဲ့မိဘုံပွဲမှာစုကဝိကပေါင်းဖို့များနဲ့ပြောခြင်းနဲ့မန္တလေးသွားတွေ့တခါတော့ဒလိတ်ကောက်ဝေးကြသွားကိုင်းသာပရိဒတ်ရေတဲ့အဲ့လိုဘိုးတော်တွေကလှုပ်ရှားနေကြတာအဲ ဘုန်းကြီးတို့ကတော့လူလိုက်တယ်သူကဒီဘုရားတည်းမကလို့ဘုရားအဖေကြီးတည်းပါဆိုင်တော့ဘုရားတည်းတာနဲ့သူတော်ကောင်းလားဘုန်းကြီးတို့မဟာကြီးဆရာတော်ကြီးကိုလေးစားတိုက်တဲ့မဟာစီထက်အသက်ကြီးသောအနေတိုင်းကောင်းသောကြီးညိုပွဲကောင်းသောဆရာတော်ကြီးကမဟာစီဆရာတော်သူများတွေနာမကြီးလိုက်ဘုရားတည်ကြတယ်ကိုတော့ဘုရားမတည်ဘူးလားတပည့်တော်မတည်ရဲပါဘူးဘုရား ဒီလိုကြတော့ဘုံကံမရှိလို့ဘာညာများပြောတယ်လို့ထင်နေလိမ့်မယ်အဲ့ဒါသတိထားဘုန်းကြီးကိုယ်တိုင်ကငွေပေးပြီးတော့ဘုရားတဲ့အဲ့ဒီဘုန်းကြီးပဲဘုန်းကြီးမှမဖူကောင်းပါဘူးသူကသူကပ္ပိယနဲ့ဟေးအရိမငါကွာဥတုရှိတယ်မင်းအဲ့ဒါငါဘုရားတဲ့ဘလူဘုရားဘလူဘုရားမင်းလည်းတမဘုရားနဲ့လို့ဘုရားမရော့ပယံငါဘလို့ရော့ပြီလားမရဘလို့ဘယ်တော့မှအတော့ဒါပေမဲ့တို့လူတွေကဒါဝင်ကြီးကိုထဲကုန်မတွက်တော့ အေးအဲ့ဒါဘုရားတဲ့သူဖះဆိုတဲ့အတန်ကလေးကြည့်ပြီးတော့ဒါကိုအဟုတ်ထင်တာဘုန်းကြီးတော့အဟုတ်ထင်တယ်လို့ရဲဘူးချီလည်းမချီချူဘူးဘုရားတဲ့တဲ့ဆိုတာသူ့သားနဲ့သူတရားဒီထဲမှာဓာတ်တော်ပါအခုကဘာတော်ပါလို့အေးဓာတ်တော်ကလည်းပဲပြောဦးမယ်ဒါမြို့တွေပါလို့ပြောတော့ပါဘူးဓာတ်ဓာတ်တော်တွေရှောက်ပြဘုန်းကြီးရဲ့ရဟန်းမတယောက်ကဓာတ်တော်၃စုပဲပြောလို့ အဲ့ဒါရတဲ့ဘုရားတဲ့ပလင်းနဲ့ထဲတာလားတဲ့အဲ့ဒါရေမှုတဲ့တော့အခုတဆူကကြည်သွားပြီဆိုတော့ဘတ်တော်ရှိရင်လေပေဘောတင်ပြီးတော့ပိတ်တာအစိတ်ရှိတဲ့တူကြီးနဲ့ထုလိုက်တူတဲ့ဖွဲ့ဝင်သွားရင်သွားမှာပေတဲ့ဝင်သွားရင်သွားဘတော်မှမကြည့်မနေ့ကတော့ကိုကရေစင်ကနဲ့ကြည်တယ်ဆိုတော့မုံလုံးကြီးပေါ်တတ်တယ်ဒါလို့ပြောရင်ဓာတ်တော်ဆိုတဲ့စကားလုံးထိခိုက်တယ်ထင်နေမယ်လောက်စားတဲ့လူတွေကိုပြောတယ် အတော်လူတွေကဘာမှအခြေခံဘုဒ္ဓမရှိတော့အဲ့ဒါထင်ညာထင်ရမ်းညာရမ်းနေတာပဲဓာတ်တော်ဆိုတာအလုံးကြီးပဲအေးဥဝကရင်မြန်သေးလို့ရှိရင်ငွေ2000ဆရာတင်ထားကြာကြည့်နေအလုံးတွေတထွေးကြားစိတ်မဲ့တထွေးကြီးကြားစိတ်မဲ့အဲ့ဒါပဲတို့လူတွေဘာမှငမသိဘူးဓာတ်တော်သူအလုံးအလုံးနဲ့ရည်ဆွဲနေရဟိုကပြောတာကဘုရားရဲ့အသေးစိတ်ဓာတ်တော်တို့သည်မုံညင်းစေပမာဏ အလယ်ကဓာတ်တော်တို့သည်ဆံကျိုးဆံကွဲပမာဏအကြီးဆုံးဓာတ်တော်တို့သည်ပဲနောက်ရှိပမာဏလို့ပြောပမာဏဆိုတာလောက်ပုံစံကိုပြောတာမဟုတ်ဘူးဒါကိုတို့လူတွေဟာမုံကြီးတွေကလည်းလုံးတော့ပဲနောက်ကလည်းလုံးတော့ကောင်းမကြီးဓာတ်တော်ဆိုလုံးညာဆိုလုံးညာဆိုလုံးညာဆိုလုံးညာဆိုဆိုတော့ဟောအလုံးတွေလောက်သွားတယ်ဒါကြောင့်ခင်ဗျားတို့ဥဝကကြီးတည်လို့များ ဟလားအလုံးကြရင်ငွေ2000ဆင်ရတင်ထားလိုက်ကြတယ်မတထွေးကြတယ်ဒီအဲ့ဒါတော်တော်ခက်တယ်အဲ့ဒါတွေကပြောရရင်လည်းမကောင်းဘူးအဲဘုန်းကြီးတို့တွေငယ်တုန်းကဒါဥသိငယ်ဘွားတုန်းကအဲဘုန်းကြီးပြန်နေကြွကြည့်ဘူးလေအဲ့ဒီဘုန်းကြီးအလောင်းပြင်ပေးကြည့်တာပဲဒါဟွာလုပ်ပြီပဲမိရှုပ်ပြီပဲနောက်၃ရက်လောက်နေမှတတ်တော်ကြတယ်ဆိုတော့ဘယ်လိုလုပ်ကြကိုတွေး အေးအဲ့တော့ဒုဒကာရမများဒါမျိုးကြတယ်အင်းနဲ့မဟုတ်ရင်ပြောတယ်ဟုတ်ရင်ကိုရောကြီးအပြစ်တင်နေလိမ့်မယ်တဲ့မသာဆုံးမတွေအဲ့ဒါကြီးကန်းလှမ်းမြပစင်သားနဲ့ကြီးကန်းကချီးပါပစင်ကဘယ်မှာနာသူ့ကိုသူ့ဝိုင်းနဲ့လှမ်းမြပစင်သားကဘာမှကြီးကန်းအမှုကြီးတို့ရင်ဝတ်မြလှမ်းသူ့မှာမြကြောက်စရာကြီးဆိုအခုလည်းလှမ်းမြပစင်သားကြီးကန်းကချီးပါလိမ့်ရဟုတ်တယ်မဟုတ်တယ်အเจ้าမှမစင်စားပဲအလကအရန်ကြောက်ကြောက်နေကြ အဲ့ဒါတွေကအဆိုးဆုံးပဲကြောက်တတ်ရင်ဟုတ်လားဟိုကြောက်တတ်ရင်ဝန်ကင်းတာကိုတကယ်မှရင်ကြောက်ရင်လွဲရဲရင်မင်းဖြစ်ဆိုတဲ့သကပုံကိုလှိုင်မြင်ထက်သွားမြောရတော့မလားပြောအခမ်းအနားနဲ့မြောကြောက်တတ်ရင်ဝန်ကင်းပါတဲ့ဆိုတဲ့စကားဒီမှရင်ကြောက်ရင်လွဲရဲရင်မင်းဖြစ်ဆိုတဲ့စကားဟာမြစ်ထဲမြောရတော့ဒါပဲလူတွေကကိုလိုချင်တာတစ်ဖက်သက်ဆွတ်ဆွတ်ယူနေကြတာ ဒါကူကမဟုတ်သေးဘူးတကယ်လို့သာသွင်ကိုက်တို့အင်္ဂလိပ်ကအုပ်စိုးထားတာနှစ်ပေါင်း60ကျော်ဗျမ်းများရင်နှစ်တရာကျော်ဘုမသူတို့မှလည်းနဲ့ကောင်းနေတဲ့အကြံဉာဏ်နဲ့ပါနေပစ္စည်းကရိယာနဲ့တိုင်းမြရာကြီးကြီးတို့ဘုမပြည့်ကြီးရလာဖြစ်တာကြောက်တတ်လို့ဝန်ကင်းတယ်အခုချိန်ကြီးကျွံမွားနေနေပါနေပါလားကြောက်တတ်ရင်ဝန်ကင်းအောင်လေအေးအဲ့ဒါ ဒါကြောင့်ကြောက်ရင်လွဲရဲရင်မင်းပြစ်မယ်တပည့်တော်ဘုရားအောင်သားတို့တို့ရတကယ်တိုင်းချင်းပြည်ချင်းစိတ်နဲ့သားပြသမီးပြမယားပြပြီးခက်ခက်ခဲခဲတခါတော့ပုံရိုးကွယ်ရိုးဂျပန်မိသွားပညာသင်ပြီးတော့မှဂျပန်နဲ့ပေါင်းပြီးအင်္ဂလိပ်ဒေါ်လာရေးအဲဒီမှာဂျပန်ကတခါလေဗမာပြည်ရဲ့တရားသာတပေါ်ကျွယ်ဝါတာကိုဂုံသွေးစုပ်တို့ရဲ့ဗမာမျိုးသမီးတွေကိုဟမ် ရှည်တော်တင်ခဲ့တဲ့တွက်တာကြောင့်ခူရပကရုခြေနည်းအမျိုးမျိုးနဲ့ကြီးတော့မှ fashion ဒေါ်လာရေးဆိုပြီးတကားလုပ်ခဲ့တော့အောင်မြင်ခဲ့လို့ကိုမင်းကိုချင်းဘဝနဲ့အဲ့ရလားဘာပြောလို့လို့တွက်လိုက်ရနေတာမှန်ရလားအကဲ၍ဟလားကြောက်တိုက်ဝင်နေတဲ့ကနေ့ဒီတို့ဟာကျွံမဝအင်္ဂလိပ်ကျွန်း ချွတ်ပန်းကြုံပဲအခုကြောက်ရင်လွယ်ရဲရင်မင်းပြည့်ဆိုရတကပုံကြောင့်ဘုရားအောင်သားတို့ရဲ့ဘသုံးကြီးတို့မတည်ပြီးတော့ခဏအစင်အဆက်သက်ဆိုင်ရာပုံကိုယ်တွေဆောင်ရွက်လာခဲ့လို့ဗမာပြည်ကလွတ်လာရရတာနှစ်ပေါင်းဘယ်လောက်ကျော်ပဲလဲ50ကျော်ပါပြီမိသားကြောက်တိုင်အောင်ကင်းဆိုတဲ့တကပုံကခဏမိန်သွားပြီကြောက်ရင်လွယ်ရဲရင်မင်းပြည့်ဒါလည်းရှိသေးတယ် ကိုင်းတော်ပြီဗျအဲ့တော့ဘုန်းကြီးတို့ပြောတာကိုလည်းအချို့လူတာဟုတ်လားလာများကိုပြင်းနာတာလည်းကြီးကချီပါလေဒီဘုန်းကြီးပြောရက်တာနော်ဆိုတော့ငါအောက်မိတယ်နင်တို့နဲ့လင်မယားတိတိဘုံတော်လို့လားလို့မေးလိုက်ချင်တယ်နိုင်ကိုဘက်ကနာရမှာဟိုဘက်ကသွားသွားနာတခုတယုကဆိုတာဒါပဲတခုတယုကဆိုတဲ့သကဘုံကတွဲကြီးမြင်မဲတယ်အတိဒုက္ခရောက်နေတဲ့မယားကိုကယ်လာတဲ့လင်းအဲ့မှာတခါတည်းတခုတည်းများနေတွေ့တော့ဟမ်မိမဓာပိသာဓာပိသာဆိုတော့တခုကို တတ်မဲ့တဲ့အတွက်တည်းမိမကလင်ဘက်ကိုတော့အသွားပေးပြီးတော့တခုပဲတရုပ်ပေးလိုက်တာဟာသေပါရောလားလေတခုတရုပ်ကဆိုတာဒါပဲကိုလင်ဘက်ကြအသွားပေးပြီးတော့ဟိုဘက်တခုကြတော့တရုပ်ပေးလိုက်တာလေအခုလည်းဒုဗုဒ္ဓဘာသာတွေကကိုဘာသာဘက်မှာသွားပြီးဟိုသူများဘက်မှာသွားပြီးတော့ရိုးတွေပြိပြနေကြဟင်းဒါမျိုးပြောတာမျိုးမကောင်းပါဘူးဒီထဲလာတယ်မဟုတ်ဟုတ်ဟုတ်ဆိုတာပါသေးတယ်အေးတန်တရားကြီးတဲ့အဲ့ဒါကပြောရမယ်အပြတ်ပြောရမယ်မပြောလို့ရကုန်မရဘူးပြေ ဒါကြောင့်သုရသီဆိုတာလေဒုဗုရဘာသာမရှိဟိန္ဒူဘာသာခလားအေးပြီးတော့ဘုတော်ဆိုတာလေတကယ်တမ်းကြည်တာဘာယတိဆိုတာကြည်တဲ့ရှိသေးတယ်လူတွေကဘာယတိအဘဆိုတာအမေနဲ့ညာအဘဆိုတာဘုန်းကြီးများဘာဖရာတို့ဘာဘုန်းတို့ခေါ်ဖို့မကြိုးစားပို့ပြီးအသားကြီးမဲတော့ခေါ်မဲ့ကောကိုကိုဖရာမောင်မောင်ဖရာလို့ခေါ်ဓမ္မအမနဲ့ယမနဲ့ညာရင်တော်သေးတာပဲနဲ့အမေကြီးတွေဘာလို့အောင်ခေါ်တော့ရှိဦး အဲ့ဒီထိအောင်လူတွေကရောက်တက်ကုန်တာဒါကိုပဲအကောင့်ထင်နေကြအေးခိုင်းရှိတယ်အဲ့ဒီဘိုးတော်တို့ဟုတ်လားဗဖရားတို့ဆိုတာတွေလည်းတော်တော်ရုပ်မှပက်ဆက်တဲ့လူတွေဘာမှမတတ်နိုင်မဲ့ပြောတာတော့ပြောမှာတယောက်ချင်းကတော့ဓာရင်ရှင်မယ်အချိန်မီလေးလာကမင်းအနောက်ကဝင်လာငါအရှိဘက်ကထွက်ပြေးပြီလာခဲ့အချိန်မီလေးဟုတ်ပါလားအေးအေးအေးအဲ့ဒါပဲ ဒါကြောင့်ကိုယ်ပဲရဘိုးဘိုးအောင်ရခေါက်တက်ခေါင်တင်သာသူရတတိအဆောင်ထားလို့ဘိုးတော်ဘွားသုံးသွားပြီးမှဘိုးတော်ကြော်ပေါင်းပေါ်ခဲ့ပြီးနေရတကဘိုးတော်ပေါ်ခဲ့ပြီးတို့ဖြူးမှဘွားတော်ပေါ်နေဒကာကြီးတွေဘွားတော်ပေါ်နေတာကြည့်မလားမဟုတ်ဘူးလေဥမဘွားတော်ရောက်နေတယ်ကြည့်မလားဒကာကြီးဟမ်ဘွားတော်ပေါ်နေတယ်ဥမဟုတ်လား အဝတ်ဖြူဝတ်ပြီးတော့တောက်တာမှလေဒီကဘလက်ကရတိုင်းနဲ့စိုက်ကားစရာငွေ900လောက်ပေးလိုက်တယ်တောက်တာမှဘွားတော့ရောက်နေတယ်လို့မင်းကျင်ညာလိုက်တာအဲဒါစိုက်ကအိမ်မောက်စီတို့ရှောက်ပြီးတော့လာလိုက်ကြတကူလာတင်းမှာမုတ်သွမအပြူကြီးဆုံးနေတာအိမ်မှာတခါတည်းသူ့ကိုနှိပ်ဟိုဘလက်ကရတိုင်းနဲ့ရတောင်ကြီးနဲ့မင်းဘွားတော့ရဲ့တားတော်တရိယာပေါင်းသမီးတော်တို့ကုံနာဘလောက်ကြီးပါလဲဟောရေးလိုက်တာဟာလားတခါတည်းပဲကဏ္ဍနှလုံးပေးလိုက်တဲ့ခွန်ခွန် ရေးလိုက်လိုက်ရေးလိုက်တာဟောနောက်ကဟမ်20သွားထိုးကြီးမနဲ့ထွက်လာတာ14အဲ့တော့ကနာပေးတဲ့ဘွားတော်ကရှက်သွေးမုံပြီးဆိုင်ကားနဲ့လစ်ပြီးပြေးပြီးဖြိုးဖြိုးဟာတွေကဘာပြောမှလဲ။အော်တဲ့ဘွားတော်ကပြီးတာတိုက်ရပြီးတာဒုက္ခကမ္မစတ်လို့ အညီပေးတာဘယ်နဲ့တိုက်ရမှာခွန်းလေးဆက်လေးလေးအေးတဲ့ပေါက်ပေါ်ချာပေါက်မှပေါ်လိုက်တာပေါက်ပေါ်ချာဟုတ်ပလားပေးတဲ့လူကမားလို့ရှက်သွင်းပုံပြေးပြီးခံရတဲ့လူကသူ့အပေါ်ကျင့်တတ်တုံးရှိသေးတယ်ဒါကြောင့်ဘုန်းကြီးကအသက်65နှစ်ရှိပြီ96ပြားသောယောဂဝိရဏနဲ့လူထွက်သွားရင်လေဘာမှလုံးမသားဘူးလိမ့်သားလိမ့်သားမှာပါအေးအဲ့ဒါလား ရှင်းတော့ကကျောင်းသား၃ယောက်အဲ့ဒီဂိုင်းစရာကြီးသွားဘိုးတော်ကျွတ်တော့သံဝတ်ပြေးလိုက်ဘသူအောင်မလဲခမမှန်မှန်ဟောဗျအဲ့တော့ဟိုကလက်ညှိုးတစ်တောင်းတာပါအာဘိုးတော်တယောက်တည်းအောင်မယ်လို့ဆိုလိုတာလားအေးတယောက်တည်းအောင်ရင်တယောက်တည်းအောင်မယ်ပေါ့ကွာဆရာတယောက်မှမအောင်ရင်ဘယ်လိုပြောပါအာမင်းတယောက်မှမအောင်ဘူးပြောတာလေကွာဟမ်ဆရာတယောက်ကြသွားရင်တော့ တယောက်တော့ကြမယ်ဗောကွာမင်းကလည်းတစ်ချောင်းနဲ့ရဲ့ဟုတ်လားတယောက်တည်းအောင်လဲတစ်ချောင်းပဲသုံးယောက်လုံးကြရင်လည်းတယောက်မှမအောင်ဘူးပဲတယောက်ကြရင်လည်းတစ်ချောင်းပဲကိုင်းဆရာရဲ့ဂေတက်မထွက်ဘူးဆိုရင်ဘယ်လဲဆိုအကြောင်းတစုံတရာရောက်ပေါ်လေလက်ညှိုးတစ်ချောင်းနဲ့နဲ့လိမ့်တာအဲ့တော့ကျူးစရာတော်များမန္တလာ96ပြားသောယောဂဝန္တာလူထွက်သွားရင်ဘာသားမလဲလိမ့်သားမှာ လက်ညှိုးတစ်ချောင်းနဲ့နဲ့လိန်သားမှာမှန်ရလားအဲ့တော့မထွက်ပါစေနဲ့ဒီလိုလူမိုက်ကြီးတော့သာသနာတော်ဘုံမှာမြဲပါစေသင်္ကန်းလေးနဲ့အယိုးထုတ်သွားပါစေလို့ဝိုင်းသူတောင်းကြမလေးမသက်သာဘူးနော်အေးနေအေးရဲ့လိန်လေးတွေအကုန်ဖတ်ထားတာလူတွေအကြောင်းကြီးကဘာမှမဟုတ်ပဲနဲ့ပြောမယ်နေအေးသူတပည့်နဲ့သွားရှေ့ကြီးဘာတွေထက်တာလဲမသိဘူးပေါ့ အာနည်းနည်းနဲ့ခြင်တော့မအိမ်ဘာညာရှိပစ္စည်းအမေကြမရှိမဲအိမ်အနာနာခွာတဲတဲပြီးတော့မှအဲတပည့်ကဟမ်တပည့်ကတရှူကလေရှေ့ကသွားသွားပြီးတော့ဘုရားပူရာလို့ဘာလုံးနဲ့ဆိုပြီးတော့အဲ့ဒါအိမ်နေအိမ်သားတွေလေအဲ့ဒီလိုပန်းအရွက်ကလေးတွေကိုပင်အကလေးတွေထိုးထားကြတယ်နောက်ကြတော့မှတခါတည်းပြန်သေးလားသူတို့ကဘယ်ကပါဘာဘာညာကပါပေါ့အဲ့ကကလေးကငိုကလေးကငိုတော့ခေါင်းတော့ခေါ်လာဟာငါတို့ကလေးငိုလိုက်လား တုတ်ကူနားထောင်နေတာကြာလာပြီဧကနဲ့ယောဂရှိရှင်းပြီဆရာကြီးရဲ့စမ်းသာကိုဆရာကြီးသိသွားတာဘယ်လိုတဲ့ဘယ်ညာလဲဘိုက်ဘက်ကိုလက်တင်လိုက်ရင်ဘယ်လိုရင်ဘက်ကိုလက်တင်လိုက်ရင်ဘယ်လိုပေါ့ဘယ်လိုပေါ့မှန်ရလားခါဘက်ကိုလက်တင်လိုက်တော့ဘယ်လိုပေါ့မှန်ရလားဟင်းဘာမှလည်းပြောပဲနဲ့ဟုတ်မလားအကုန်လုံးလက်တင်ပြလိုက်ဘယ်လိုပဲပညာပဲပေါ့ အဲ့ဒါတော့တရားကြီးပြင့်လားတရားကြီးကလည်းကြည့်ပြီးတော့မှတကားလေအေးလေကလေးယောဂရှိနေစမ်းသပ်ရပါဆိုပြီးအဲ့ထဲမှာအရာနဲ့ထက်လာတဲ့တံပရာသိအဲ့ဒီတံပရာကြီးကိုထုတ်ပြီးတော့ကလေးပဲဆိုကဲကလေးယောဂရှိအဲ့ဒီဓာတ်တံပရာကြီးကအုံးဖွင့်ဟိငါဆရာဘာညာအောင်းရင်အေးနေရောသုံးနေတာပဲတကားလေဘေးကလူထင်ကြည့်အောင်လို့ဘာမှတော့မဟုတ်ဘူးအဲ့ဒီမှာတကားလေလှုပ်လှုပ်ပြီးတော့ကဲဟဲ့တပည့်အဲသမန်ကိုပြရတယ်ခွဲလိုက်တာ တပည့်ကခေါ်ရဲကလေးသူ့ရောက်တော့ဟာနင်တို့ကလေးယောဂဖြစ်လို့မလီချရာရင်ကျမလူပဲပုံပေးရပုံပေးရကျမသားလေးတက်ရှင်ပြီးပါရင်သွားရပြီးရောပဲရှင်းလားအေးအဲ့တော့ဟာဆန်းနာပဲသာမယာကြီးတဲ့ကလေးဘိုက်ပေါ်လှိမ့်ပြီးတော့ခွဲလိုက်တာနဲ့သွေးရောက်ပဲဟုတ်တယ်အဲ့ဒီသာမယာကြီးကဘကုတ်ရဲ့ကြောပြုံးမုံကိုအဲ့ဒါနှိမ့်ပြီးခွဲရဘယ်သာမယာကြီးဖြစ်ဖြစ်သွေးရောက်တယ်မှတ်ထား ဒါတွေမသိတော့လူတွေကတခါတဲ့အစမ်းရည်လေးပြန်ဟဲ့ဟဲ့လည်းလဲနေတာမှတ်တာဆိုင်းရင်ခံရတော့မယ်ဆိုတာတွေ့ထားတာမှန်ရလားအေးအဲ့ဒါအခြေခံသဘောတရားသိထားမှာနောက်မှအဲ့ဒါနဲ့လိန်စားနေတာကံပေးရေပွက်တယ်ပေးရေပွက်တော့မောင်တို့မဲ့သောတာပန်တိမလားပြော့တိမလားဒီပေးရေတော့သေပေါက်တာပဲရှိမှာပေါ့အဲ့ဒါတွေပဲပေးရေပွက်တော့ဘုန်းကြီးတို့ဓာတုပေတာစမှုဝန်ကြီးဌာနက ရမ်းအပြော့သားထက်ထားရင်ဘယ်နှမိနစ်နေဘလောက်ဘယ်နှမိနစ်နေဘလောက်ဖြစ်တယ်အဲအကောင်းဆုံးတရားတော့ဘုန်းကြီးတို့ရွတ်တဲ့ပြိတ်ကိုပွက်ချင်ရလေမိဘဘောတင်ပြီးမိပြင်းပြင်းတိုက်လိုက်ပါပွက်ပါလိမ့်မယ်ပွက်ပွက်ပွက်ပွက်ပွက်ပွက်နဲ့နေပါလိမ့်မယ်မှန်ရလားပြီးရင်ပွက်တော့ဘာဖြစ်တော့ဘာဖြစ်လာတာမှမဟုတ်ပဲအစမ်းနေရလို့တော့ဟောမိမ့်မမှုဆက်တမှုအဲ့ဒီပေးရည်ပွက်တော့ပေးရည်ပုတ်ဘယ်တော့ကအာရိသဆိုလိုက် ပြောရမယ်ဘုန်းကြီးတို့ဒီထဲပါတယ်အဲ့ဒီဘိရိတ်ကြီးဘိရိတ်ချီယုံကြည်တဲ့လူတွေအဲအဲအဲမောဗျာဒါပဲပြောပြရကြည်တော့အေးအဲ့ဒါအယုံလွန်တော်တော်ခက်တယ်နော်ဒါကြောင့်ဘိုးဘိုးဝဲညာဘိုးဘိုးအောင်ရဲ့ခေါင်းထက်ခေါင်းတင်စားသူရတတိဆောင်ထားလို့ဘုတော်ပွားဆုံးစွာနှုတ်အာမယွတ်ထာကြည်တော့ ကိသာမိတိတရဏဒုလရိတာယိနာယိမှာဗုဒ္ဓံတရဏဓမ္မံတရဏသံဃံတရဏကိုယ်ပါးစပ်ကိုအာမနာဘူးလားတကယ်လမ်းသွားတဲ့ကိုရင်လေးတွေဘယ်နှခါဥချဘူးလားဘိုးတော်ရုပ်တွေကြတော့ဘလို့လုပ်ခဲ့တယ်ဟဲ့ကောင်မနတ်ကြီးတင်ရှိတယ်ထီရုပ်ဖနာကျုံမလေးဖဖဖဖရှင်ကြီးရှင်ကောင်းတို့တော့ပူဇော်ပါ၏ပါတာပါ၏မလိမ္မာတဲ့အမိုင်းမဲလေးတွေခွလွတ်တော်မူပါ ကိုရင်ဥချတာရှာမရှာနတ်ကြီးတဲ့နတ်ရုပ်ဥချတာမိမတိုင်းသေကံလေးတွေပုံဆိုးလေဘယ်လိုလို့တို့လူတွေသာသနာတည်တော့မှာနားရှင်းမလားအေးအဲ့ဒါကြီးအပြတ်ဖြုတ်ရမယ်အေးအဲ့ဒါဘုန်းကြီးတို့ကပဲမောပြီးတော့ပြတ်သေးမလားပေါ့ဗျာလူတွေပဲပြတ်မလားတော့မသိဘူးဒါတော့အပြတ်တော့ဖြုတ်ရတော့မှာပဲသူပြုတ်ရင်ပြုတ်မပြုတ်ရင်ကိုပြုတ်ပေါ့ဒါပဲရှိတယ် မဟုတ်ကဟုတ်ကဒါတွေနဲ့ဘာမှလည်းမဟုတ်ပဲနဲ့အောက်တားကြတယ်သူတို့အောက်တားကြလို့ပြောလို့လည်းပဲမကြိုက်ဘူးဗျဟမ်ဟိုကမြောက်တာလားဟုတ်ဘယ်လိုပဲညာဆိုတာလားအဲ့ဒီအမြောက်ကြိုက်တာလေးကြောင့်ပြောသူငရဲမင်းကြီးဆိုတာကြားဘူးလားကြားဘူးလေလူတယောက်တည်းသူကစစ်မေးရတာမဟုတ်လားအဲအဲအဲအဲဟလာအမောင်လူသားလူပြည်များတရားထိုင်လို့ပါလို့တဲ့ ị ga-zụ aga jinaba ịya kara b area e ab alụb ọlụ olibụ anya abri ya mebiri ọrụ သူ့ကိုလူတွေရဲ့ရုပ်ပြအနေအပြင်ပြောထားတော့လူတွေကငရဲမင်းကြီးလို့ပြောလိုက်ရင်မှအယုတ်ဆိုးအကြီးတန်းကြီးပဲရိုက်ပြတဲ့ပုံကိုကြီးပဲလို့ထင်တာမဟုတ်ဘူးနတ်တွေကသူ့အလှည့်ကြရုံထိုင်ရဒီလူတွေအတွက်မေးတယ်အမောင်လူသားလူပြည်များဗာတရားများကျင့်ခဲ့တယ်ကုသိုလ်နဲ့မေးတာကျွတ်ပါခြင်းလွတ်ပါခြင်းတက်တာပါခြင်းဆိုပြီးတော့ကုသိုလ်နဲ့မေးတာဘာနဲ့မေးတာလဲ အေးအဲ့ဒါတို့လူပြအခုကပကြီးဆရာကြီးသတ်ဆရာကြီးငရဲမင်းကြီးဆိုတာပါသူတို့တကားတဲ့သပီးနဲ့ဆိုပြီးတော့ဟုတ်လားဥဝိစိတ်တရုပ်ကြီးဖန်သင်းပေးတာလားဟောယောဂီတော့ခိုက်သွားပြီနောက်ဘုဝိစိတ်တကြီးတယောက်တည်းထားမှဖြစ်မှာခိုက်သွားပြီတို့ကြည့်ကြည့်ဟုတ်လားကိုင်ကိုင်ကိုင်ရှိသေးဗျာ အဲ့ဒါပဲပြိဿရေအဲ့ဒါကြောက်ကြကြကြကြီးကြတော့ကြမ်းတမ်းတော့ရုပ်ကြီးဆိုပြီးတော့အဲ့ဒါပါနေတာလူတွေအဲ့ဒါစွဲနာကြအဲ့ဒါစွဲနာနေတော့မှလူတယောက်ကမတတ်တာတဲ့ပြစ်မှုအားလျော်သွားငရဲရောက်ငရဲရောက်သွားတော့ပြောတယ်ငရဲမင်းကြီးတဲ့ကျုပ်ကတော့ဟုတ်ပြီဗျာတဲ့ကာမကောင်းကြောင်းမလားလို့ရောက်ခဲ့ပြီဒါပေမဲ့လူပြည်မှာလိန်စားနေတဲ့ကျွန်တော်တို့ရွာက မောင်မသူလာပါလိမ့်မယ်ဆရာကြီးတရိထားပါ အမမင်းတို့မို့ပါကွာငါလုံငယ်ရဲ့မညာလို့ရပါလားသူကလည်းမမနာလေးနဲ့အဲ့ဒါနဲ့ဆိုပြီးတော့မကြဘူးအဲ့ဒီလိန်စားတဲ့လူသေရောသေတော့ငရဲရငရဲတော့သောသောကရောက်တဲ့လူကပြောတယ်ဆရာကြီးကြုတ်ပြောတဲ့ငတိလာပြီးတော့တတိတာတာနေတယ်မှာရငတိမင်းလေးပြပါလေလောက်ကတော့ပြောမမပြောဆရာကျွန်တော်ဘာလုပ်ခဲ့တယ်လို့မပြောခင်ဆရာအကြောင်းလူပြီပြောနေကြတာလေ အရင်ပြောပြရချင်လားဆရာရဲ့ပြောကွာရှာရှိတာမင်းရတယ်။အော်ဒီလိုပါဗျာ။လူပြရတော့ငရဲမင်းကြီးဆိုတာအင်မတန်မှကြမ်းထမ်းရုပ်ဆိုးလာတယ်လို့ပြောနေကြတာ။ဘာဖြစ်လဲကွာ။ရှင်တော်ကကြီးကတော့အဲ့ဒါတော့မဆိုးပါဘူးလို့ပြောတာက။အဲ့ဒါဘေးကနေပြောတယ်ဆရာစပြီနော်ဆိုတော့သူကဘယ်နဲ့ပြောလဲတထောင်နဲ့မင်းရတယ်ကွာဟုတ်တာပြောတယ်ဥစ္စာ။ဟာကြည့်ပြကြတာ။သူကြတော့ဟုတ်တာပြောတာပေါ့လေ။ တို့လူတွေအမြောက်ကျဘာကတော့ညာကတော့ပြောလိုက်အပြူကြီးရလဲသဘောကျဒီဘဝကမညာတာသူ့ကိုနေနဲ့ကတော့ဟိုဘဝတော့ဘာတော်တယ်ဆိုရှင်းတတ်တယ်ရလောကမှာအခုခေတ်ဂိုင်းဘုန်းကြီးတွေအဲ့ဒါနဲ့သားနေကြတာဂိုင်းဆရာတွေကနင်ကဘယ်တော့မှရှင်စောမှုနင်ကဘယ်တော့မှရှင်စောမှုနင်တော့ကဘယ်တော့မှမိဖုရားငါအဲ့တော့ဘယင်ဖြစ်ခဲ့တာဒီကြိုက်တယ်ဗျာအပြူကြီးတွေအဲ့ဒီကြိုက်လုံးနေတာပေါ့ကြိုက်တာဒါကြောင့်နဲ့အဲ့ဒါဘိုးတော်ပါသုံးသွား နှုတ်အာမယုထာကြည်တော့ကိသမိတိတရဏအပြောအလုတ်အဟုတ်မညီပါမိစ္ဆာသာမောင်မားလို့တို့လူတွေဘုရားတရားတန်ခါကိုကိုပါပြီးတော့အိမ်ပေါ်မှာနှက်ရုပ်ကြီးရောက်ဘုရားရှင်ပေါ်မှာတင်ထားတယ်ဘုန်းကြီးတော့မကြိုက်ဘူးဘုန်းကြီးတို့အဖေမရချောမောလာပါတဲ့မေရတော့အင်မရလိမ္မာအင်ကြီးရှိတဲ့ရာဟုလားရွှေတော်ရှစ်သောမျိုးတော်ပေါ်နန်းချစ်ချင်းကိုစွန့်ပြီးတော့ဝတ်ထား အဲ့ဒီလိုကိလေသာကိနဲ့ဘုရားပေါ်မှာကိလေသာတင်းနေတဲ့ဒီဘိုးတော်ယုဘွားတော်ယုတွေတင်တာလုံးဝဘုရားတော်မကျင့်တာအပြတ်တက်ရအနုနည်းနဲ့မရအချမ်းနည်းနဲ့မရလုံးဝမှာကို့ဖေနာမည်ဖြတ်နေတာပဲခင်ဗျားတို့ကို့ဖေနာမည်ဖြတ်တာဒီတိုင်းကြည့်နေမလားအကြည့်တယ်မင်းခင်ဗျားတို့မရွှေတွေမော်လောက်ထားတယ်ဒီနေ့ဘုရားတွေလောက်တာဘာပြောခဲ့မသာမအခုမှမင်းကခေါက်ဆွဲသူလေးသားပြီးမျက်နှာလိုအားမရတယ်လုံးမနေနဲ့ပြောရမှာဒါမသိဘူး ဘုရားပေါ်လက်တည်ကြောကြောပြီးရေလောင်းတာဒါတော်မလားမတော်ဘူးပြခလားဘယ်နှခါလောက်ခဲ့ကြတနစ်တခါလည်းမဟုတ်လားရေရံသွားချေရမဟာသာဘုရားကဂျိုင်းဝဲကိုပြုတ်ပြနေဆွဲနေတယ်မသာစုပ်ပါလှုပ်ချင်ရတယ်ရှောက်လို့အေးယုတ်သေးလေးစားမှာအဲ့ဒါမြတ်စွာဘုရားရှေးတုန်းကမြင်မြင်တဲ့နေရာဘယင်တကြဗြဟ္မာကစယုတ်သေးလေးတာတို့လူတွေဖရဲဥဖရဲဖရဲဘာမှမချွတ်ချင်ဘူးကွယ်တိုင်းချီးရတယ်သေပေါက်တယ် ဘယ်မှာဗုဒ္ဓံတရဏံကိစ္ဆာမိလို့ဗုဒ္ဓံတရဏံကိစ္ဆာလို့ဓမ္မံတရဏံကိစ္ဆာလို့သံဃာတရဏံကိစ္ဆာလို့နေရပြီအေးအဲ့ဒါကရုဏာဒေါသောဆိုတာလို့ပဲတို့ဗုဒ္ဓဘာသာကြီးအဲ့ဒါဟင်ပျော့ပြက်ပြက်ဖြစ်နေတဲ့ပြင်ဘုန်းကြီးတို့အားမရဘူးဘုရားအသာလွတ်လိုက်ရင်လည်းပတ်သက်လို့အရေးကြီးတဲ့အချိန်မစည်းလုံးနဲ့ဗမာတွေမင်းတို့ဗမာတွေဒီလိုနေဖာနိုင်ငံဖြစ်နေလေဆိုတာလားဘုန်းကြီးတို့လည်းစကလုံးတော့ကြမ်းစေရနာတော့နှုတ်ပါ ဖြစ်စေခြင်းနဲ့အားလုံးညီညွတ်ညွတ်ကိုယ်ဘာသာကိုပေါင်းပေါင်းစည်းစည်းရှင်းရှင်းတန်တန်ဖြူဖြူဝင်ဝင်လေးဖြစ်စေခြင်းပါလေကိုယ်အောင်ရောရောကြောက်ရောရောရှိတယ်မှန်ရလားအေးဒါကြောင့်ရှင်းဆက်လို့တကယ်ဆုံးလင်အပေပုံလားလိမ့်ွယ်လေးလေဒီဆရာတော်ကြီးက ဒါကတော့ဘုရားသရဏဂိသမီသမသရဏဂိသမီအပြောလုံးအောင်မကြည်ပါမိစ္ဆာသမောင်မလို့ပြောက်စားကြညီမျိုးစုံရှစ်ရှစ်နှစ်ရက်တွေကုန်ရှစ်ဆက်လို့တကယ်ဆုံးတင်အပေဘုံလာလိမ့်ွယ်လေတဲ့ဟောတို့လူအပေလာမခံနိုင်ရင်လို့ခွန်ကြီးတို့ဘက်ကဒကာရမဘက်ကခွန်ကြီးတို့ခုကပြောဆိုနေရ ဒါကိုပဲဖြူစရာတော့နော်နဲ့မကြောက်မရွံ့နဲ့ဟိုပြောဒီပြောနေဆိုတော့อืมကြိုက်ကြည်တာတခုကိုပါဖြစ်နေအဲတယောကနာမိမယုတ်မိမညစ်မိမလိုက်မိမစုပ်မိမပြက်ဒါမှပြောလို့နားမထောင်ရင်ထပ်တတ်ချင်တာလို့ပြီးပြီးတော့မှရေချီအိုင်သွားမယ်နေရရှိပြီးသားအေးအဲ့ဒါပဲဗျမဟုတ်ကဟုတ်ကနဲ့ဗျာဒီလောက်ဘုန်းကြီးတွေအမောကပြမခံပြီးတော့ရေးတာ အဲဒါကြောင့်တို့တရားဓမ္မတွေအခုခေတ်မှာအာမှားယွင်းနေကြတယ်ခြေခြေချင်းမြင့်မြင့်သိဖို့လိုတယ်ဒါကြောင့်တို့များတို့ကြဩကာသဘေခသာ၍ဖြစ်သည်နိမောငါသာ၍ဖြစ်သည်ဖြစ်ပါဒီမလုံးနဲ့အမေနဲ့ဖြေကြိုက်ရမယ်အဲ့ဒီလိုရှာရှည်လို့စာရီပြက်ပြက်ကုန်တာ တို့များထုတ်ကြဩကာသမောငါစာ၍ဖြစ်တတိခြေခြေမြင့်မြင့်မွန်သားကအောက်ကဆအောက်ကဆမတူတာကိုဘသူကဘယ်လိုပေးလဲဆိုတော့ခုနကမွန်ပြည်နယ်ကရှင်အရဟအရိမတနာဆိုတဲ့ပကံပြီးတို့မြန်မာပြည်အလယ်ပိုင်းပကံကိုရောက်အဲဒီမှာ39မိနစ်တိကိုကိုွယ်ကြိုကြီးကိုလုံးပူဇော်ဒါတွေကိုအနောယတမျက်စိတပည့်မွေးရှုခဲ့ ဒါဒီတဏှိနဲ့ပြောမယ်ဒါပေမဲ့လူတို့ကသိအားကောင်းနေတော့သူတို့လည်းဘယ်လိုမှမတတ်နိုင်ဒါနဲ့အကွင်ကောင်းခါကောင်းတော့ပေါ်လီကောင်းရဲ့လို့ပြောနေတော့ခေါင်းကရှင်အရဟံလာတယ်ရှင်ရာရာကအမတ်တရားနဲ့သူဟာနဲ့သူဆိုပြီးတော့ဒိဋ္ဌိမွေ့မွေ့လေးသူဟာဒီပုဂ္ဂိုလ်တရားရှိဟာသူရဲ့လို့သူကိုယ်တိုင်ကထာဝတ္ထုကျမ်းကိုသင်ပါတယ်ဘယေနောထာတိရှင်အရဟံဓမ္မကထာဝတ္ထုကျမ်းကိုသင်တယ် ဒါကဗုဒ္ဓဘာသာအဆိုမိတ်ဒါကခြားဘာသာဒါကဗုဒ္ဓဘာသာအဆိုမိတ်ဒါခြားဘာသာအကုန်လုံးပြောတို့လူတွေကထာဝတ္ထုကြားတာမကြားဘူးကြည့်ဖို့နေနေတာဘယ်လိုလုပ်သိတော့ကြည်တာကဘာမှအလုံးမဟုတ်တဲ့စုပ်လို့ကာတော့ဝတ္ထုမဂ္ဂတိဝေဒနက္ခတရောင်ကြည့်သွားကြည့်တယ်အဲ့ဒါကြောင့်လူတွေကအုံနောက်ကမစင်ကြဲတော့ဘူး အဲဒီလိုဘယင်တော်ယထာကဒါဗုဒ္ဓဘာသာဒါဗုဒ္ဓဘာသာမဟုတ်တဲ့ဝါဒချစကားအဲ့ဒါပြက်ပြက်သားသားတင်ပြီးတော့မှခုနကယဟန်လို့အမိခံတဲ့ပုဂ္ဂိုလ်တွေအလုံးခေါ်ခေါ်ပြီးတော့ဗုဒ္ဓဘာသာဆိုတာဘာလဲမေးတိတိကျကျဖြေနိုင်ပါမလို့မတိမကျရောင်ဝိုးတော်ဖြစ်တဲ့ပုဂ္ဂိုလ်လူထွက်ခိုင်းရှင်ကြီးကျုံမြင်းကြီးကျုံရှင်ထိန်မြင်းထိန်လို့ခိုင်းအဲအဲသာသနာတန်ရှင်းခဲ့ အကယ်၍အဲ့ဒီတဲ့နုညသိမ့်ဝေးတဲ့သဘောရှိရင်ရှင်အရဟံကြီးပို့ပြီးတော့မှသူကသာသနာပြုလုပ်ငန်းလုပ်ခဲ့အတွင်း39မင်းပြင်39မင်းနတ်တွေအကုန်လုံးနတ်တွေနဲ့လောင်ထားခဲ့အဲ့ဒါကြောင့်ခဏိပကမှာသွားကြည့်နတ်လောင်ဘူးဆိုတာရှင်းနေတယ်ဒါပေမဲ့လူတွေကတပြေးပြေးဆွဲထုတ်ပြီးတော့အဲ့ဒီဟာတွေကဘယင်းအမိန့်နဲ့မထုတ်နိုင်ပြင်ဘက်က39မင်းဆိုထပ်ဖန်ဆင်းရဗျာရော တရားလေးနတ်ကျွဲဝါဒအဲ့ဒါလောက်ဝါဒကဆွဲလာအေးအဲ့လိုဆိုပြီးတော့ပြည့်နောက်ကြတော့ဘယ်လိုပသရရလဲကအဲ့ဒီလိုနတ်တွေကိုလှုပ်လို့တဲ့ဘယင်တော်ရတာကိုတဲ့နတ်ကကြွေးရောက်ဆောင်ခတ်သေးတယ်ဒီနတ်ကပဲခတ်သေးသလားရှိတယ်ဒီဟာတွေမရှိဘူးလားအစွဲတန်တဲ့လူတွေလောက်တာဒါကြောင့်မပြောတာအမြင်မှန်ရဖို့အလိုကြည့်တယ်အရေးကြီးတယ်အဲ့ဒီအစွဲတန်လို့မိအင်းနှခါနာဆိုတဲ့ဇာလန်လေးကြားဘူးလား ပြော့ကြားဘူးတဲ့ကြားဘူးရဲ့မကြားဘူးတဲ့လူတစ်ဆင့်ပြောလိုက်တော့အေးကျိုးလိုချက်ကမိအေးကအပြူပြန်ကလေးအဲ့တော့ကာလာသားလေးကမိအေးကိုမျက်စိကြသူသူကြောင်းတဲ့တော်ကိုလိုက်ပြီးတော့နွားကြောင်းကြောင်းပြီးတော့မိအေးကိုချင်းကပ်ပြီးမိအေးနော်ဟိုမပြောမရှိနဲ့เนี่ยဒါတော်ကြီးကနှက်ကြီးတယ်ဒီတော်ကြီးထဲမှာခင်းလေးခင်းကြီးသွားရင်နှက်ကင်နှက်တယ်

ဩအမေကလည်းတော်ကြီးမြင်မဲ့တယ်အဲ့ဒါအပေါ့လေးသွားလို့မရဘူးနတ်ကြီးတယ်ဆိုလို့ကျမကအပေါ့လာသွန်းနာကိုဘုဒ္ဓကသူ့ဟာတောင်ထက်ပေးလိုက်ပြီအောင်မလေးသမီးရဲ့သိပါတော့ဟဲ့ဆိုတော့မှဒါကလည်းဘောက်တာဘောက်တာကိုဘုဒ္ဓတော့ဟာဗျာကြီးမိအေးနှခါနာတာတယ်သဘောပေါက်ပလားမိအေးနှခါနာရတာလိန်ခံရလို့နှခါနာတာ တို့လူတွေလည်းဒီအတိုင်းပဲနှခါမကောင်သုံးခါလေးခါငါးခါ၆ခါနားကိုဘေးစရာညာလိုက်နတ်ကရောကညာလိုက်အာတကားတဲ့ဂိုင်းဆရာကညာလိုက်တယ်ဆိုပြီးတော့ခဏခဏနားနေတော့ကြာတော့ဖန်တရားသေးတွေပြီပြောတာပါမှန်ရဲ့လားအဲ့ဒါပဲမိအင်းတခါနာဆိုတာဒါပဲဒါကြောင့်ဘာသာရေးစီးပွားရေးနဲ့အကြီးပွားရေးအကုန်လုံးလက်လိမ့်တော့ဒါတွေလိမ့်မယ်ညာခန်းနေရတာ အဲ့ဒါကိုသဘောပေါက်ဖို့လို့တဲ့စိတ်ဓာတ်ခိုင်ဖို့လို့တဲ့သူတို့ကသိအဆွဲကောင်းတယ်နော်တို့ရခိုင်ပြည်ကရှိတဲ့ဒေါ်သိမ့်တင်ကောင်းကောင်းကောင်းခက်ခန့်ကအမျိုးသမီးကြီးဒီဘက်ကလည်း40ကျော်50ဝန်းကျင်အဲသူကကြာလာမအိမ်တက်သွားအာနင်တို့ပဋ္ဌာန်းပစ္စည်းဆက်လိုက်လို့ငါရောက်လာတာတို့လူတွေကပဋ္ဌာန်းပစ္စည်းဘာသိပြောသားမှာဘာသိပန်းသိပါဘူးအဲ့မသိတာကြီးနဲ့ပြောရင်မဟုတ်တယ် ပဋ္ဌာန်းပစ္စည်းဆက်လိုက်လို့လာတာအထက်ကလွတ်လိုက်လို့လာတာဘယ်ရလဲတပင်မောဟလွတ်လိုက်တာအထက်ကဆိုတာတပင်မောဟလွတ်လိုက်တာလားအထက်ကဆိုရဲဘာမှမသိဘူးတို့လူတွေအထက်တွေအဲ့ဒီနတ်တို့ဘာလို့ညာတို့ဓာတ်တွေအလိုလိုစိတ်ကရောက်သွားပြီအေးအဲ့မှာမစားဖို့လာတယ်တီးရှိုးဖို့လာတယ်ဘာညာပြောအကြပြီစီပွားရေးတယ်အဲ့တော့ဘယ်လိုများမသားမလို့ပွားတော့ရဲ့လိုပါလေတဲ့နင့်အိတ်တဲ့ပတ်စံမလို့ရှိလို့နှိုက်ရတယ် 9000လောက်တော့တက်အောင်မှုပြန်အုပ်အဝတ်နေနဲ့တင်းဘရားကျင်မှာ तू ကလည်းညွန့်လက်တော့မသိဘူးနောက်ရမိုးလင်းတော့1000ပြန်အဖြစ်နေလဲ1000ဖြစ်နေတယ်အဲ့ဒါနည်းနည်းတော့သဘောတော့ကြလာပြီဟုတ်ဗျခင်ဗျားတို့လည်းသဘောကြပါပါဒီလေသဘောမကြပြီဘုလားကျက်တဲ့ဘောဗျခင်ဗျားတို့ချဲလေးကိုတုတ်ကလေးဝင်ရင်တောင်မကျေနပ်နေတာမဟုတ်လားတဲ့ဆိုတော့မပြောနဲ့တော့အေးအဲ့ဒါနောက်တစ်ခါအဲ့ဒီ1000တဲ့ဟာမှုတဲ့ အဝန်းဒီအုပ်သွားဘုရားရှင်မောတင်တာသူကလက်ညှိုးနေတာနောက်ရကြတော့နှစ်ပေါင်းဖြစ်နေပြီကုံတော့မယ်ကုံတော့မယ်အဲနောက်တစ်ခါကျတော့နင်းရွှေဘလောက်ရှိတော့လို့ကျမတကြံသားလောက်တော့ရှိမှာမဟုတ်ချွတ်ထဲဖမ်းမှုတဲ့အုပ်အဝန်းဒီနဲ့ထားဘုရားရှင်လက်ညှိုးနဲ့မလို့နှစ်ကြသားဖြစ်ကုံတော့မယ်အဲ့ဒါနဲ့ကြိုက်နေလို့မိသားစု ဒီမျိုးသားရင်နေသူ့ဘလောက်30သားလောက်လို့ရတယ်အိတ်တော့တော့မြဲမြဲမြဲမြဲအချိန်မရတော့ဓာတ်ကဓာတ်ကကင်နေတာအချိန်မရတော့အချိန်မရတော့ဘူးလေအဲဒါနဲ့သွားပြီးတော့ဘလူတော့ဘညာတော့သူယူလာပြီထဲဘာမို့လဲအုပ်အဝတ်နေတဲ့တင်းဘုရားကျင်မှာအနေကြတော့အုတ်ခဲရိုးတွေဖြစ်ကုန်ဒါတကယ်လို့ရွှေပွားမှုပွားပြင်သူကသားတကွဲမရတကွဲလင်းတကွဲနဲ့ဘာလို့လာလဲသူ့အိမ်ကိုလုတ်တာပါဒါကိုတို့လူတွေပဋ္ဌာန်းပစ္စည်းဆက်တဲ့အဲ့ဒီပဋ္ဌာန်းပစ္စည်းဆိုတာဘာမှလည်းမသိဘူး အဲ့ဒါကြီးနဲ့အဟုတ်ထင်ပြီးတော့အိမ်ပေါ်တင်တာမိမချင်းဆိုတော်သေးတာပေါ့ယောက်ျားဘူးတော့ဆိုရင်တော့ဘာတော့ယောက်ျားဘူးတော့ဆိုရင်တော့ဘာတော့ညောင်းလို့ချိုးတော့ဥသာကြီးအဲ့ဒါလည်းပိဋကကြီးတမသားတော့တော့ကြာရင်မှာပေါ့တန်ပဲအဲ့ဒါကြောင့်တို့လူတွေအဲ့ဒီစီးပွားရေးနဲ့မြားလိုက်ရင်တည်ရင်ကကြလာလို့လိန်စားမဲ့လူတွေအတွက်ထားဝစင်းမယ် ဒါပါစေအိုကေမှာစွတ်ပြေးနေတယ်အဲ့ဒါလေးတတိထားဒါကြောင့်ရှေ့တုန်းကခုနကလည်းဒီဆရာတော်ကြီးကပါတယ်တော့နှုတ်အာမယုထာကြည့်တော့ကိစ္ဆာမိတိတရဏာပြောလို့ဟုတ်မညီပါ မိစ္ဆာပါမောင်မလို့မြောက်စားချဤမျိုးစုံနေ့ရက်တွေကုန်ရှစ်ဆက်လို့တကယ်ဆုံးလဲအပေဘုံကြလိမ့်ွယ်လေတဲ့ရှစ်ဆက်ပါတယ်တော့ အေးအပဲဘုံကြမှာလေဒါကြောင့်ရှင်တို့ကချောင်းဘုံကြီးနဲ့ကြောင်းတာလားချောင်းဘုံကြီးကလည်းလေသလူသားလေးကိုလူကြီးကြောင်းတကလည်းစားတာလူသားစားဖုံးဖရာတလုံးလေးနှလုံးလေးဖေးသေးတတ်တတ်ခါရရေရသိသိတင်တတ်တတ်လို့မီလို့တိတိစွန်းဘုရားမဟောတာတွေလည်းခဏပုံရရင်လူတွေကအဟုတ်ကြီးချင်းချင်းနေတာအဲတတ်တတ်လို့စားတယ်လို့နမကြီးသွားအရင်မေးတာနော်ဘယ်သူမေးရ နမရေးတဲ့ကျုပ်သတ္တလွတ်သွားတာဘာအကျိုးရှိလို့ဆိုဘယ်နဲ့ပြောလဲအဲဝုတ်ပဲတဲ့ဟုတ်ပလားအဲ့ဒါပဲကိုင်းတာအဲ့ဘုရားမဟောတာဒီနဲ့လုပ်နေလူတွေကတောင်းကွာဓာတုဘာသာကြီးဘုရားဟောတာတန်ဃာတော်တွေရှိတယ်သာသပညာရှိတယ်ရှိတယ်မေးကြုံမှမမေးဘူးဒီတိုင်းလုပ်တယ်ပြီးတော့ဘုန်းကြီးလာမေးတော့ဘုန်းကြီးကဘယ်ဖြေခြင်းမှနမသွားဖြေခိုင်းတော့တာပေါ့ဟမ် အေးအဲ့ဒါတတိတာမဟောရတယ်မိလွတ်တတတဓာရီသားရင်အဟုတ်ထင်နေကြတာကိုကတော့မပြောရဘူးဥဒ္ဓမကျော်ဆိုတာရှိတယ်ဘုန်းကြီးတွေကရှေးဥဒ္ဓမကျော်လေးဆိုတာလေအဲနဲ့တတ္တလို့သားရင်တရားရတော်တဲ့ကမြောက်ပြီးနွားပြီးတရားရရောပေါ့တဲ့သူပြောတာကိုမပြောပါဘူးသူတို့ပြောရဲပါဘူးညာသူကပြောတာတတ္တလို့သားတဲ့တရားရရင်မြောက်ပြီးနွားပြီးဟုတ်လားသူတို့အကုန်လုံးတရားရကုန်ရောပေါ့တယ်ဥဒ္ဓမကျော်ပြောတာသူတို့ပြောပါဘူးညာ စဉ်းစားတော့မဟုတ်ကဟုတ်ကအစွဲတွေအတော်ကြောက်ကြရကောင်းလားဂိုက်တာနဲ့ခုနကပေါ့ဗျာဆရာတကတယောက်တယောက်ဟမ်ဖတ်ဆစီးပွားရေးဆိုပြီးတော့လောက်ကင်သားလိုက်တာသေတော့အိမ်လာတဲ့လောက်ဖြစ်တတ်တယ်။ကျောင်းဘုန်းကြီးနဲ့ကျောင်းတကဘယ်မှာပါဖြစ်အိမ်လာထဲမှာလောက်ဖြစ်တော့ကျောင်းတကလောက်ပေါ်ကိုတခြားလောက်တွေကကြောကြသွားကြ။ အဲလိုကြောကြလွားကြတဲ့အခါကျတော့ကြောင်းကလောက်ကမာနာစကားဆိုအဲကောင်လေးငါဘောကြောလားလောလားနဲ့ငါဘာကောင်ထင်လဲကြောင်းနကလောကွာကြောင်းနကလောအဲ့တော့ဘေးကလောက်ကလေးတဲ့ပတက်ကလေးတွေပြဲမျက်လုံးလေးတွေပြူအာဩစကားဟင်းကြောင်းနကရှင်မကြီးကလောက်ပြရတယ်လားဗျာအဲ့တော့ကြောင်းဘုန်းကြီးကဘာအမောက်ကြောင်းနကလောက်ကဘာပြောလဲဟေးကောင်လေးတိုးတိုးပြောငါအောက်ကကြောင်းဘုန်းကြီးလောက်ကြာပါဦးမယ် ဘုန်းကြီးတွေကဒီဘိုးတော်ရုပ်ဘွားတော်ရုပ်သူရသတိရုပ်တွေလှုပ်ပြီးတော့နှိပ်ကြတော့ကခွာကြတယ်ဖြည့်ရှင်းရတော်တော်ခက်တယ်ကိုလောက်မှမရှိတာဒီသူတော်ကစာပြီးမိမကကလည်းကောင်းကင်တင်ထားကြတယ်ဘုန်းကြီးပြောတာရှီကောင်းရှိလိုက်မယ်တတ္တဝါမှန်သမျှအပေါ်မှာတဏှာယိမေတ္တာဘုရားဘာသာတွေပြမစုတရားပါအဲ့တော့မေတ္တာဖို့ကုသိုလ်ပြုအမြဝေဒါပဲတတိတဏ္ဍတင်ကြရမလို့ပါအောက်ပါလား အေးအဲ့ဒါတွေကိုဘုန်းကြီးတွေကစလုံးတော့ဒုလူကဇဝေသဝပြည့်ဇဝေသဝပြည့်မေးပါတော့မေးလို့မှမရဘူးဆိုတိုင်ပါဟောနိုင်ငံတော့ဒါကြတော့ကိစ္စများမယ်တပိမတိုင်ရတော့ဘူးအမေကြတော့အမေမသေးသေးဘူးအမွေလူနေကြဒါကြောင့်တို့လူရဲ့စီးပွားရေးတော့ကဦးစားပေးတာဘာသာရေးလုံးဝထက်မပြောဘူးငါတို့နဲ့မဆိုင်ဘူးဗုဒ္ဓထိုင်ထိုင်နေရ ဆိုင်တဲ့လူကပြောတော့လေဟာဒီကိုတော့ပြောရဲတာဆိုအမကိုပဲတဲ့အမိုက်ရကြသေးဗျာနားရှင်းမလားအေးဒါကြောင့်ဆိုရှင်အရဟံမြတ်မပြန်အနောယထာတံပေးခဲ့သည်အေးဒုစုံနေရတဲ့ဩဃတာမောမတာကစတယ် မွန်သာနဲ့မြန်မာသာမတူတဲ့အခါကာလမှာရှင်အရဟံကမြန်မာပြန်ပြီးတော့ဘုသူထာပေးခဲ့တယ်။သို့ရှင်အရဟံမြန်မာပြန်အနောယထာထံပေးခဲ့သည်။ဘုပွားရှင်ဆက်ဝတ်မပြဲရွတ်လျက်ခုတိုင်ကြတော်သည်။

ဩကာသောဘဝနာဝိတ္တမနိကေတနာနိဝိတနာကရမေဇဝတ္တတောတရိသပရိတယောဩကာသာလာကယောထိယကုတိဝတ္တရယပိကိသနေတိသတ္တမစေတိယယတနာတိတုဒါပါဠိတရှင်နာဒီဩကာသာဆိုတဲ့အနက်ကဟောနိုင်တဲ့ဟာတွေကိုပြဩကာသောဩကာသဆိုတဲ့သတ္ထာတိတော့ဘဝနာဘုံဆိုတဲ့လက်ကိုဟောတယ်ဝိတ္တမနာဟော အေးဩဃာသဆိုတာဘုံဆိုတဲ့အနက်ကိုလည်းဟောတယ်အိမ်ဆိုတဲ့အနက်ကိုလည်းဟောတယ်အရက်ကိုလည်းအနက်ကိုဟောတယ်ဇာယဆိုတဲ့အနက်ကိုလည်းဟောတယ်ကွက်လာဆိုတဲ့အနက်ကိုလည်းဟောတယ်ခွင့်ပေးပါဆိုတဲ့အနက်ကိုလည်းဟောတယ်အဲ့တော့အတ္တပကရဏလိင်္ဂဘုံကြီးဖြစ်တဲ့လူလို့ဆိုတဲ့ပြင်ဒီလူကမိမမဟုတ်ဘူးဆိုတာသိကြပါဘာမလို့လို့ဘုံကြီးဆိုတဲ့စကားလုံးကိုထောက်ရှင်းလား

မေးပါနဲ့လေမေးပါနဲ့လေတို့တတွေရောင်းဝါဝါဒါတွေသိအောင်မကြိုးစားဘူးမဟုတ်ကောင်းကဇလောင်းခွန်လိုက်ဘယ်လိုပဲဘုသူတဖြစ်တာဘာဘုသူတဖြစ်တာလဲအုံနောက်ရှုပ်တာပဲပါတယ်ဟာအီရန်အမေကတိုက်ကြပြီးတော့ဘာပဲဘင်လာရင်ဘယ်ရောက်ဘာဒါရောက်နေတော့ကိုကဘာလုပ်ဘာတတ်တယ်ဒါပဲဘုသူတဘုသူတဆိုတာအုံနောက်ရှုံအောင်လုပ်တာကိုလည်းရှင်းနိုင်တာမဟုတ်ဘူးကြီး ရှင်းတဲ့နီလာလည်းကိုမရှာပါဘူးသူတို့ရဲ့ပြဝန်းပြွက်နဲ့ဒါလေးကြားရတာဘုသူတ္တလို့လုပ်နေရအေးတကယ်ဘုသူတ္တရှိမှဒါမျိုးဖြင့်ဒါမျိုးကိုဖြည့်ပြောင်းနိုင်တဲ့နေရာသူလိုတွတ်တက်အောင်ကိုကလုပ်နိုင်တာအခုဘာမှကမ္ဘာစစ်လည်းကိုကမငြိမ့်နိုင်ဘူးတွတ်တက်အောင်လည်းမလုပ်နိုင်ဘာဘုသူတ္တအုံနောက်ပြက်တာပဲဖတ်တယ်အဲဒါကြောင့်တို့လူတွေခံယူချက်မှနေကြပြီဆိုတာသတိထားပါခိုင်းတော်ပြီဒါကြောင့်အခွင့်ပေးသ တောင်းမံကဩကာသဟုခေါ်တချိန်စွာပြီးသားတဲ့ဘာကျသုံးရစွာတဲ့ဆိုတော့ဆိုလိုက်ရေကြီးတုတ်ပြစမသုံးငါဆိုရသောရေကြီးတုတ်ပြစမသုံးငါဆိုရသော ဘာဖြစ်လို့ဩကာသဩကာသဩကာသလို့သုံးတာဆိုရတယ်အရေးကြီးလို့ပါဘယ်လိုအရေးကြီးတာလဲခမုန်ကြီးစပါပေါ်ကိုနှုတ်သိပြမပြီးလို့မတော့မမကရောဧတာကြီးဘဏပါ7ပါအများပါလေမအောင်ပြောနေမှနေလေသာကြွေးမယ်ပြောတိုင်းအောက်ထဆင်းညိုသည်ကြီးဖြတ်ပြက်မယ် ထားလိုက်ပါတော့ဗျာပကနာမညတာရင်ဖြင့်တပန်းကညာဆရာဘုရားကိုလည်းပါမမညာလို့တော့ပေါ့ဖြတ်လိုက်ပါတော့ဗျာအဲအဲ့ဒါပဲဒါကြောင့်အမိတို့အမောင်တို့အိုလို့သာသိသွားတယ်ကို့ဘာကဘာမှမသိဘူးနော်အတရားဓမ္မဆက်ဆက်ဘုန်းကြီးတို့ဖြူမှရက်ပေါင်း60ခွက်တနေ့အခုလို့တဏှာကြီးဟောတာလို့တဏှာကြီးလည်းတော့ကြောနေပြီပြည်လားဩဃာတကတော်ကြီးမဆုံးဘူး ဩဃာတမှာသွားအထင်မသိနဲ့ပိဋကသုံးဖို့အကုန်ကုန်နေဒီဩဃာတကရောကျိုးတိုင်လိုက်နာရင်နိဗ္ဗာန်လက်တကဩဃာတကရောကျိုးတိုင်လိုက်နာနိုင်ရင်နိဗ္ဗာန်လက်တကဗျ။ကဲပြောနေကြပါတယ်ပြိတ္တရေအရေးကြီးလို့သုံးငါဆိုတဲ့နောက်တကူဗုဒ္ဓဘာသာယဉ်ကျေးရာသုံးငါဆိုရတော့ဘုရားဘာသာဒီတရဏဂုံမနခါဆိုတော့ မြမြဝေတော့အာထုတာပေတော့နမောတတ္တဘဂဝါတော်ုံးကဆိုသည်ဗျဒါကြောင့်သုံးကဏ္ဍနေတို့ဗုဒ္ဓဘာသာတို့ရဲ့ဘုံကြီးပဲဖြစ်သောစကားမို့ဆိုလိုက်ဗုဒ္ဓဘာသာယဉ်ကြည်ရာသုံးငါဆိုရသောဘိုင်းဟောလာတာတနာ yı ွက်သွားပြီ6နာရီခွဲအခု7နာရီဖြစ်သွားပြီတော်ပြီဗျာ အာခုနနာရီပေါင်း90ဟောလို့တာမကောအားလေးနဲ့ကုံမမလားအဲဒီတက္ကံကုံရင်ကုံမကုံရင်ဆောင်းလာရာဒီမှာသိရင်လာခဲ့မသိရင်မလာနဲ့အဲ့ဒါငါရဲ့အဖြစ်သိရင်လာခဲ့မသိရင်မလာနဲ့ပေါ့မှန်ရလားကိုင်းတော်ပြီဗျာဒါရတို့ဘာသာကြီးအခြေခံကြကြသိဖို့လိုတယ်နော်ဒီကိပိုင်းညာဘုရုပါဠိနဲ့ဒီတိုင်းလုံနေကြတာလေ ဘုရားပြောသလိုမယံဘာနေလိုက်တာဆိုတာအဓိပ္ပာယ်တပည့်တော်အမညမကိုတော့ပြီးပါတယ်ဆိုလဲလိုက်ဆိုတာပဲဗျာ။ဘာနားမလဲတော့။အေးနားလဲအောင်လို့ဘယ်ဆိုမှမတော့ဒါမျိုးမကြိုက်။နားလဲအောင်လုပ်ရမယ်။မစုံစင်းတဲ့နေရာသိုးမသိုးဘူး။အဲဓမ္မခင်ဗျာပြားလဲလျှောက်တာရှင်းလဲဆွဲတာမှန်ရင်လားမှန်မှပဲဘယ်မှမှတော့ရှင်းရဘယ်လိုလုပ်သွားဆွဲပြီးပြားဘယ်လိုလုပ်သွားလျှောက် ပြလဲဟလားလျှောက်တာရှင်လဲဆွဲတာမှန်ရလားမမှန်ပါဘုရားပဲဂိုက်ကင်မုန်းကြီးလေးပြုတ်ပြီးပြော်လေးထုထားမယ်မှန်ရလားအောင်ရွှာရည်လေးကင်မွန်းသည်ထုတ်ပြီးတော့တရားပြုတ်ထားမယ်ဆိုတာမှန်ရလားလုံးဝမမမဘုရားကင်မွန်းသည်ကပြုတ်တော့ပြုတ်၍တရားကိုသာထူရပါမည်ဘုရားရှင်းလား အဲဒါအကုန်လုံးမှန်မဖေရမှန်မဖေရလင်းငါကြိုက်တယ်မှန်မဖေရဆိုတော့သွားပြီအဲ့ဒါရှင်းမလားဒါကြောင့်ယနေ့ယခုဩဃာသကရောကျွရှင်းတာအချိန်ရသမျှယုတိသွားနာတဲ့ဓမ္မသဝနာကုသိုလ်ဆောက်ပြီးကျင့်သုံးရတဲ့ဒီလာကုသိုလ်လျောက်တရသွားရှုမှပွားရတဲ့ဘာဝနာမယပုညကရိယာကောင်းမှုခြေရနာတို့ကြောင့်မအိုရမနာရမသေးရ ခေမသူရနိဗ္ဗာန်စီတို့များအသောလမ်းတော်မူနိုင်ကြပါစေမဟုတ်မနာမတရားမပြိနိဗ္ဗာန်တို့ဧကံထုတ်ကြောက်ရပါရရောက်ပါရမျက်မှောက်ပြုပါရစေတော်မူ၏သာဓုသံအောင်နမိတ်နဲ့အောင်ဘိသိက်သွင်းတော်မူနိုင်ကြပါစေကုန်သတည်း အဲဘုန်းကြီးတို့နာရီရ၈နာရီနဲ့၅မိနစ်ခန့်လောက်ရှိသွားပါပြီ။ဒါကြောင့်နာရီဝက်ရှင်ညာရမဓမိတဝအေယထနဲ့တရားပြုစမှာဘယ်လားညာလားနဲ့သုံးလေးခေါက်လောက်မှအသွေးသားတွေလင်းမြန်ဖြတ်လိုက်တဲ့အခါကျတော့မှနမမတ်တဲ့ပုဂ္ဂိုလ်ကကြွတယ်ချတယ်ကြွတယ်ချတယ်အဲ့ဒါလေးကြည်သွားတော့မှကြွတယ်လှမ်းတယ်ချတယ်လို့သုံးမှမှာကြိုက်နိုင်ဝဲရှင်ညာဗျာ